ယနေ့2021ခုနှစ်မတ်လ13ရက်နေ့ကွန်တမ်ဗုဒ္ဓစ်ရွေးချယ်မှကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မသဘင်ပွဲတော်ကြီးမှာယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့ကိုဦးဇင်းဟောကြားပေးမဲ့တရားကောင်းစဉ်ကဒေါသပယ်မှ ချမ်းသာရာတဲ့ပါတယ်တော့ ဒေါသပယ်မချမ်းသာရပါဗျာအဲ့ဒီတရားနာနာမှတ်ထားရအောင်လို့ဒီနေ့နော်ဓမ္မဗျာဒီနေ့တရားဓမ္မတွေဒေါသကိုပယ်နီးနော်ပူလောင်ကြတယ်နော်ဆင်းရဲကြတယ်ရောက်တဲ့နေရာတိုင်းမှာမနဲ့မိုးလင်းသားနဲ့နော်ဆင်းရဲမှုတွေတောကတွေဥစဉ်တို့ဖြေပြောက်ဖို့ရအတွက် မြတ်စွာဘုရားဘာတွေဟောထားတယ်ဆိုတော့တုတ်တန်တွေကထုတ်နှုတ်ပြီးတော့ဦးဇင်းတို့ဖျားနဲ့အရိယာသူတော်ကောင်းတွေကြင်ညာတဲ့လမ်းကြောင်းပေါ်ကိုဒီနေ့ဦးဇင်းဒေါသဖြစ်ဖြောင်းနီးတွေဒီနေ့ပေးမယ်နော်အလုံးစိတ်ချမ်းသာကိုချမ်းသာ နေရဖို့အတွက်ပေါ့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ဒီမှာပါဠိလေးတစ်ပုဒ်ဓမ္မစီရဲ့ဥထေလရဲ့မေတ္တာဝါဒညက မေတ္တာနဲ့ပတ်သက်လို့အဲ့ဒါဥစဉ်ဖတ်ရင်းနဲ့ဒီမှာဂါထာလေးတစ်ပုဒ်တွေ့တယ်ကောဒံစတဝါဒုက္ခံတေတိကောဒံစတဝါနာသောစတိကောဒတဧကဓမ္မတမရုရခတဗျမနဝရံအရိယာပတန်တန်တိတင်ညိစတဝါနာသောစတိဆိုပြီးတော့တဂါထာဝက်ကတန်ယုတ်ပါဠိတော်မှာလာတဲ့ဂါထာလေးတစ်ပုဒ်ကိုထုတ်ပြထားတာ ဗျမနာတဲ့ဘယ်ဟာကိုတတ်ဖြတ်လျင်မစိုးရိမ်မပူပန်မဆင်းရဲပဲအင်းငိမ့်ချမ်းသာစွာနေရသည်ဟု မေးလျှောက်လာသောအိုပုံနာတဲ့မြတ်စွာဘုရားပြောတာဘလို့အေးချမ်းစွာနေခြင်းရင်ဘယ်အရာကိုတတ်ဖြတ်ရမလဲလို့ပုံနာကမေးတာဘဝမှာအေးချမ်းစွာနေခြင်းနဲ့ဘယ်အရာကိုတတ်ဖြတ်မှသာလေအေးချမ်းစွာနေနိုင်မလဲလို့မေးတာ အဲ့ဒီမေးတဲ့မေးခွန်းလေးကိုကောဒံအမျက်ဒေါသကိုဆက်တဝါဖြတ်တောက်ရသည် ရှိတော်တဲ့ဒုက္ခံချမ်းသာစွာသေတိအိယနေရ၏အမျက်ဒေါသကိုနော်ဖြတ်တောက်မယ်ဆိုရင်တော့ချမ်းချမ်းသာသာအိရတယ်နေရတယ်နော် ကောဒံအမျက်ဒေါသကိုစစ်တဝါဖျောက်တော့ရသည် ရှိသောနာသောစတိဘာမှစိုးရိမ်ပူပန်ခြင်းမရှိရအမျက်ဒေါသကိုမြန်းနာတဲ့အဲ့ဒီလိုတခါတည်းပယ်လိုက်မယ်ဆိုရင်တော့နော်ဖြတ်တော့လိုက်မယ်ဆိုရင်တော့နာသောစတိစိုးရိမ်ခြင်းပူပန်ခြင်းမရှိရအေးချမ်းစွာနေရ၏ ယမနအိုပုံနာတဲ့မရုရကတအပေါ်ယံအဖျား၌သာချိုယောင်ထေရ၍အရင်၌အပယ်ငရဲဒုက္ခဟူသောခတ်ဆတ်သောအကျိုးအရသာရှိသောကောဒတ်တအမျက်ဒေါသဟူသောဧကဓမ္မတတခုသီးသောတရားကိုဝဒံတပ်ဖြတ်ခြင်းကိုအရိယာဖျားအစရှိသောအရိယာပုဂ္ဂိုလ်တို့သည်ပတံတန်တိနှစ်သက်ချီးမွမ်းကြကုန်၏ ဟိအဘက်ကြောင့်နှစ်သက်ချီးမွမ်းသနည်းဆိုသောတန်ထိုအမျက်ဒေါသကို စစ်တော်ဖြတ်တောက်ရသည် ရှိသောနာသောစတိမစိုးရင်ရပြီလို့ဘုရားကဟောတာပုံနာတဲ့အဲ့ဒီအပေါ်ယံလေးအဖျားနိုင်တာချိုးယောင်ထင်တာတဲ့အဲ့ဒေါသဆိုတာတာမန်လေးတော့ဘာမှအဝါမဖြစ်တော့ဘူးလို့ထင်ပေမဲ့တဲ့အဲ့ဒီဒေါသရဲ့အကျိုးကြီးဟာငရဲအထိချစေနိုင်တယ် ဒေါသရဲ့အကျိုးကြီးဟာနော်ငရဲအထိကိုချပြစ်စေနိုင်တယ်တဲ့အဲ့ဒီအကျိုးဖြစ်တဲ့ဒေါသတရားကိုနော်အဲ့ဒါကို အရိယာတွေသူတော်ကောင်းတွေကပယ်ကြတယ်တဲ့စွန့်ညတယ်ဟာငါဒါလေးမကျင်နိုင်လို့ငါဆဲလိုက်မယ်ငါဒါလေးမကျင်နိုင်လို့ငါပြောလိုက်တော့မယ်ဆိုတော့စိတ်ကိုအရိယာသူတော်ကောင်းတွေကမနှောတဲ့မှာပေါ်လာရင်မနှောတဲ့ကနေသူကရအောင်ထိန်းတာ အော်ငါဒေါသဖြစ်တဲ့စိတ်တွေပေါ်လာပါလားမကျင်တတ်တဲ့စိတ်တွေတခါဝစီဖြစ်လာရင်အဲ့ဝစီကနေရောက်အောင်သူကပြန်ထိန်းတာတော်ပြီတခါပြောမိရင်နောက်ငါမပြောတော့ကြမ်းထက်တဲ့ကာယကံမှုတွေလုံးပြီးတော့တော်ပြီတော်ပြီငါမလုပ်တော့ဘူးဆိုပြီးတော့မနောကံရောဝစီကံရောကာယကံရောကိုတစ်စိမ့်ချင်းတစ်စိမ့်ချင်းကိုသူတို့ကထိမ့်သိမ့်သွားတယ်အဲ့ဒီထိမ့်သိမ့်တော့ဘာရတယ်လဲချမ်းချမ်းသာသာနေရတယ်အမျက်ဒေါသမရှိရင် အမျက်ဒေါသရှိရင်ပူလောင်နေတာအခုဟိုအကြောင်းနေဖတ်ဒီအကြောင်းနေဖတ်အကြောင်းအရာတွေဖတ်ပြီးတော့ပူလောင်နေရတာအဲ့လည်းမပြောတခါတည်းဆဲဆိုအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ပူလောင်တဲ့ဒေါသရဲ့လွှမ်းအားတွေကကိုယ်စီကူးလာဒီလွှမ်းစွမ်းအားတွေကဖြစ်တာကတော့ဟိုမှာဖြစ်နေတာဒါပေမဲ့ကိုက ဒီမှာလာပြီးတော့ဒေါသမီးကတောက်နေတာတောက်နေတဲ့အခါကျအဲ့မီးကိုညှိ့ရမှမသိတဲ့အခါကျတော့ပူလောင်တယ်တဲ့စိုးရိမ်ရတယ်ဆင်းရဲရတယ်ဒါကြောင့်မို့အဲ့ဒီဒေါသနဲ့မြန်တာဖြတ်ဆိုဒီအချိန်မျိုးတာဒေါသတွေတောကတွေနဲ့မြန်တာသိရင်သွားပြီးအဲ့ဒါငရဲစောက်ထိုးပဲဒေါသနဲ့သိငရဲပြေပဲအဲ့ဒါကြောင့်မို့ဦးဇင်းတို့ကအခုဒီကျင့်စဉ်တွေလုပ်တဲ့အခါမှာဦးဇင်းတို့ဒကာဒကမတွေ မြတ်စွာဘုရားဒါဒေါသရဲ့အပြစ်နဲ့ချမ်းသာကြောင်းနေဒီဟာဟိုဒါပယ်မယ်ဆိုရင်ဒီဒေါသကိုပယ်မယ်ဆိုရင်မင်းတို့ချမ်းသာမယ်နော်ဒုက္ခံတေတိကောင်းကောင်းမွန်မွန်ချမ်းချမ်းသာသာအိပ်ရမယ်နေရမယ်မပယ်နိုင်ရင်အမျက်ဒေါသကိုမပယ်နိုင်ရင်မရဘူးအဲ့တော့လောကကြီးဆိုတာကအမြဲတမ်းရှုပ်ထွေးနေတာရှုပ်ထွေးနေတဲ့လောကကြီးဒါကြောင့်မို့နတ်သားတယောက်ကမေးတာအန္တောဇတ္တာဗဟိဇတ္တာဇတ္တာယဇတိတာပဇာ တန္တံခောဓမ္မာပု္ပ္ပာမိကောဣမဝိဇတရေဇတံရသော်ဗျာဟာဒီလောကကြီးတိတ်ရှုပ်တာ အတွင်းနဲ့လည်းရှုပ်ထွေးနေတာအပြင်ကလည်းရှုပ်ထွေးနေတာစာပေါင်းစိုက်ကဲ့သို့တခါတည်းအတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်ဖြစ်နေတဲ့ဟောဒီလောကကြီးမှာ အရှင်ဘုရားဘလို့နည်းနဲ့ဖြည့်ရှင်းပါလေသီလေပဋိဋ္ဌာယနရောတပညောစိတ်တံပညံစဘာဝယံ အာတာပိနိပကောဘိက္ခုသောဣမာဝိဇတယေဇတံအတဏတာတဲ့အတွင်းရောအပြင်ရောရှုပ်ထွေးပွေလိမ်နေတဲ့လောကကြီးအဲ့ဒီလောကကြီးပေါ်မှာရှင်းညင်ညင်သီလကိုနံပါတ်1လုံအောင်ထိန်းသမှာလောကရဲ့အရှုပ်တွေပြဿနာတွေဖြေရှင်းညင်နေဆိုရင်နံပါတ်1သီလကိုလုံအောင်ထိန်း နံပါတ်1စိတ်ကိုကြည်လင်အောင်လုပ်တမာတိလို့ပြောတာနံပါတ်3ပညာဉာဏ်နဲ့ပိုင်းခြားဝေဖန်ပြီးတော့လုပ်ပါတဲ့အဲ့ဒါဆိုရင်တော့အဲ့ဒီလောကရဲ့အရှုပ်အထွေးအလုံးကိုပယ်ရှားနိုင်တယ်သင်္နတာအဲ့ဒီဂါထာလေးနဲ့ဒါဝိတ္တုဋ္ဌိမဲ့ကြံဆိုတာကြီးကိုရေးသွားတာပဲအဲ့ဒီနတ်သား ရှောက်တဲ့ဂါထာလေးအတွင်းရှုပ်ရှုပ်အပြင်ရှုပ်ရှုပ်ရှုပ်နေတဲ့လောကကြီးထဲမှာမြတ်စွာဘုရားဘလို့နီးနဲ့ဖြည့်ရှင်းမှလဲဖះဆိုတဲ့အမဲလေးကိုမြတ်စွာဘုရားဖြည့်တဲ့ဂါထာနဲ့အဲ့ဒါချဲ့ပြီးတော့ဝိသုဒ္ဓိမဲ့ကြံကြီးသီလသမာဓိပညာကိုအဲ့ဒါကျင့်စဉ်နေရေးသွားတာပါအဲ့တော့ဦးဇင်းတို့ကနေ့စဉ်လူဘဝနေရတဲ့အခါကျတော့ပြဿနာမရှိတဲ့လူ မရှိဘူးလောကရန်မလာတဲ့လူမရှိဘူးအကြီးနဲ့အသေးတာကွာတယ်လူတိုင်းလူတိုင်းလာတာ လုပ်ငန်းကြီးလေလောကရန်ကြီးလေပဲနော်အလောက်အားကြီးလေလောကရန်ကြီးလေသစ်ပင်ထိပ်ရောက်လေလောကရန်ဟာမုံတိုင်းကလေဟာပိုတိုက်ခိုက်တယ်သစ်ပင်ထိပ်ဖြားမှာအဲ့တော့လူဟာလည်းဒီတိုင်းပဲနာမကြီးလာတော့မယ်ဂုံကြီးလာတော့မယ်ထင်ပေါ်လာတော့မယ်ဆိုရင်အဲ့ဒီမှာလောကရန်မုံတိုင်းတွေအကုန်လာတယ် အဲ့ဒီလောကဓာတ်နေမုံတိုင်းနေလာတဲ့အခါကျတော့ဥစဉ်တော်ဒကာဓမ္မတွေဘာနဲ့ဖြည့်ရှင်းပါလဲနော်အဲ့ဒီဖြည့်ရှင်းနည်းတွေအဲ့ဓာတွေဟိုမတိတတ်လို့ရှိရင်ဥစဉ်တော်ရဲ့ဘဝမှာကြောင့်မို့ဒေါသနဲ့ပြန်ပြီးလှုပ်လိုက်လို့ရှိရင်ရှေ့ရဆရာတော်တွေကအလင်္ကာလေးတွေစတ်ထားတယ်အယုတ်ဆဲအယုတ်ဆိုးစီတွေ့ဝေဆင်တွေ့စီဆင်းရဲတဲ့ ဒေါသဖြစ်လိုက်တဲ့အခါကျရုပ်တွေကလည်းဆိုးသွားတယ်နော်နောက်ပြီးတော့သူ့ရုပ်ကြည့်ရတာလည်းဆင်းရလိုက်တာနော်ကိုဂျိုးနဲလျက်တခါတည်းမိုင်းမြိုင်မှားမှားတွေသွားပြန်ပြီးတော့ပြောမိလိုက်ဆိုမိလိုက်ပြန်ပြီဆိုကိုဂျိုးကလည်းနဲရသေးတယ်နော်ကိုဂျိုးလည်းနဲတယ်တဲ့ပြက်ကွဲစည်းစိမ်နဲ့လွန်လွန်ကျူးကျူးတွေလှုပ်ပြလိုက်ပြီဆိုရင်စည်းစိမ်တွေကလည်းပြက်ခါရတတ်တယ်ချွေရမှိန်လျက်တဲ့ ကိုယ့်ရဲ့ဒေါသနဲ့လုံမိလိုက်တဲ့အမှားယွင်းလဲတဲ့ကြောင့်အချွေရံနေလဲပျက်စီးတယ်မိတ်ဆက်ပြက်လက်တဲ့မိတ်ဆွေအပေါင်းအသင်းတွေကလည်းပြက်ရဗျာနဲ့အပယ်ဖြစ်နော်ခုနှစ်ရန်သူကြိုက်တဲ့သေတော့လည်းအပယ်သွားတယ်ကိုယ့်ရဲ့ရန်သူတွေကလည်းကိုယ်ဒေါသတွေဖြစ်နေပြီဟာဒုက္ခတွေဖြစ်နေပြီဆိုငါဒီလူဒီလိုကိုဖြစ်စေချင်တာဆိုပြီးကိုကလည်းကျင်납နေတာနော်ရန်သူရဲ့အကြိုက်တွေကို သွားပြီးတော့လိုက်မိတတ်တယ်တဲ့ဒါကဥစဉ်တို့ဒေါသတရားတွေကိုမပယ်ရှားရင်ကြုံရတတ်တဲ့ဒါတရားလေးတွေကိုဆရာတော်ဖျားကြီးတွေကလင်္ကာလေးတွေလှုပ်ထားခဲ့တာနောက်ပြီးတော့နော်ကိုယ်စိတ်ကိုဖြက်ဒေါသမဲ့၍နော်ကိုယ်စိတ်ကိုဖြက်တယ်တကယ်တမ်းကတော့ဟိုကလူကပြောစရာရှိတာပြောဆဲစရာရှိတာဆဲပြီးသွားပြီတဲ့တကယ်တမ်းကိုယ်စိတ်ကကိုယ်ကိုပြန်ဖြက်နေတာ ဒီလူကငါ့ကိုဒါပြောတယ်ဒီလူကငါ့ကိုဒါပြောတယ်ဆိုပြီးတော့ကိုကဘာလို့တတိယလွတ်လွတ်သွားတာဟိုတတိယလွတ်လွတ်သွားတဲ့အခါကျတော့ပုထုသင်တဘာဝဆိုတော့ तू ကဒေါသကလည်းပယ်တာကအပိယဘယ်မှပယ်လဲဆိုအနာဂါမိမှကြမှာပယ်တာအနာဂါမိမှကြမှာဒေါသကပယ်တဲ့အခါကျတော့တီးခြားတဲ့မှာသောတာပန်လည်းရှိသေးတာပဲတဂရကံလည်းရှိသေးတယ်အနုအကျမ်းပဲကွာသေးတာဥစဉ်တော့ပုထုဇဉ်တွေကျတော့အကျမ်းသားပေါ့ပုထုဇဉ်တွေကျတော့အကျမ်းသားတွေရှိနေတဲ့အခါကျတော့ ကိုစိတ်ကိုဖြဲတဲ့ကိုကပြောတဲ့လူပြုတ်တဲ့လူကမရှိတော့ပါဘူးတကယ်တမ်းကတော့ကိုစိတ်ကကိုကိုပြန်နှိမ့်ဆက်နေတာနော်တခါတည်းအခုပြောသလိုကိုကသိမ့်စီထားလိုက်တာကိုလက်ခံထားလိုက်တာကိုသိမ့်စီလိုက်လက်ခံထားလိုက်သည့်အတွက်ကိုယ့်ရဲ့စိတ်ထဲမှာတောင်းနှွင်းနှွေးကြီးနဲ့အဲ့ဒါကြောင့်မို့ကိုစိတ်ကိုဖြက်နေတာတဲ့နော်ဒေါသမက်၍တဲ့ကျန်တဲ့ဟာတွေတော့မှတဲ့ဆွန့်လွတ်နိုင်သေးရင်ဒီဒေါသကြောင့်ဘာလို့ဖက်မက်ထားလဲမက်နေရဆိုတွေ့တာနေရလဲပြောတာ နော်ဒီမကောင်းတဲ့ဒေါသကြီးအပယ်ကိုကြစေနိုင်တဲ့ငရဲကိုသွားစေနိုင်တဲ့ဒေါသကြီးကျွန်မဘာဖြစ်လို့ဖက်ထားတာလဲအခုကြံတဲ့ဥစ္စာတွေစီးစိမ်တွေတော့မှအခုလှူးနေကြသေးတာတဲ့ဟုတ်တယ်မို့လားအလှူတန်းတွေတောင်မှလုံနိုင်မှာရက်တန်းနဲ့လောဘကိုပယ်စွန့်ပြီးမှလောက်ရတဲ့အလှူတန်းတွေလုံနိုင်မှာရက်တန်းနဲ့ဒီဘာမဟုတ်တဲ့ဒေါသကြမှာဘာဖြစ်လို့များဖက်ထားရတာလဲတဲ့ဒေါသကြီးနဲ့မက်ပြီးတော့အဲ့ဒါနဲ့ပေါင်းဖော်နေရတာလဲလို့ပြောတာနော် ကိုယ်စိတ်ကိုဖြက်ဒေါသမက်၍မျိုးဖြက်မွေးတာတဲ့เนาะအမျိုးဖြက်တဲ့เนาะမျိုးစေ့ဖြက်စီးတဲ့ဟာမျိုးကိုပြောတာเนาะဦးဇင်းတို့ရဲ့စိတ်တွေကို ဖြက်စီးပြက်တာတဲ့ဒီဒေါသဟာเนาะအဲ့ဒီဘာတွေကိုဖြစ်စေနိုင်လဲဆိုအဲ့ဒေါသတွေကြမ်းလာပြီဆိုလို့ရှိရင်တခါတည်းအချက်တွေမချက်တော့ဘူးအကြောက်တွေမကြောက်တော့ဘူးအချက်တရားတွေအကြောက်တရားတွေဘေးချိတ်ပြီးလှုပ်ချင်ထလှုပ်တော့တာနော် ဒါကြောင့်မို့ဒေါသရဲ့အပြစ်တွေဟာအင်မတန်ကြီးတယ်တဲ့ကိုကိုကိုလည်းနော်ကိုစိတ်ကိုလည်းဖြတ်တယ်နော်အဲ့ဒီကိုစိတ်ကိုဖြတ်တဲ့ဒေါသနောက်ပြီးတော့အဲ့ဒီဒေါသကိုမက်ပြီးတော့ကိုယ့်အကိုတွယ်ဖက်ထားတယ်မျိုးဖြတ်မွေးတာတဲ့နော်အမျိုးဖြတ်တဲ့ဟာနော်ကိုယ့်ရဲ့သူတော်ကောင်းဓာတ်တွေကိုဖြတ်စည်းပြတ်တာသူတော်ကောင်းဓာတ်ဆိုတာကဟိရိဩတ္တပအကုသိုလ်တွေလောက်အောင်ရှက်တယ်ကြောက်တယ်ဆိုအဲ့ဒါလောကပါလာတရားနှစ်ပါး လောကကြီးကိုစောင့်တာသူတော်ကောင်းတရားတွေကိုစောင့်ထိန်တာအဲ့ဒီဟိတိဩတ္တပဆိုတဲ့တရားနှစ်ပါးစောင့်တာအဲ့ဒီဟိတိဩတ္တပတရားနှစ်ပါးစောင့်တဲ့ဟာတွေကိုဒေါသမြန်ဖြစ်လိုက်ပြီဆိုလို့ရှိရင်တခါတည်းသွားပြီအချက်လည်းမရှိတော့ဆဲမယ်ဆိုမယ်ပြောမယ်ရုံရုံမမတွေလှုပ်မယ်ဟောဒေါသဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒါကြောင့်မို့မျိုးဖြတ်တာသူတော်ကောင်းတွေအမျိုး ဖြတ်ပစ်တယ်အဲ့ဒီဒေါသကြီးကနော် မြို့ဖြတ်မွေးတာတဲ့သူတော်ကောင်းတရားတွေကိုဖြတ်ပစ်တာပြိုင်ရုပ်မှာနဲ့သူကလာလို့လို့ကိုကဒေါသကြီးနဲ့ပြန်လို့ရင်ကိုကပါပြိုင်ပြီးတော့ရုပ်မာတဲ့လူပြန်ဖြစ်တယ်တဲ့ဟိုကလူကရုပ်မာတာဒေါသနဲ့ရုပ်မာတာတစ်ဖက်ကရုပ်မာတာကြီးကိုကိုကမျက်နှာသွားပြီးတော့ပြန်ပြီးတော့လှုပ်လိုက်လုံးမိလိုက်ရင်ပြိုင်ရုပ်မာနဲ့တဲ့သွားပြီးတော့ဒေါသကိုဒေါသမှမသိအောင်မနေကငါတယ်လို့လို့ငါလည်းဘာလို့မလုပ်ရဲရမှာလဲဆိုတော့ ။ तू ကယုံမှရင်ကိုကပြန်ပြီးယုံမှ तू ကလှုပ်ကိုကလှုပ်ဆိုတော့ तू တစ်လှက်ကိုတစ်လှက်တာလှုပ်ရင်ဘယ်တော့မှလည်းမပြီးတော့ဘူး။ဒါကြောင့်မို့ဦးဇင်းတို့အခုဇတ်တော်ထဲမှာတမင်နဲ့ကျက်တဲ့နဲ့နော်ဒီဘလူမဘဝပထမအမျိုးသမီးနှစ်ယောက်ပေါ့အိမ်တော်အမျိုးသားနဲ့အိမ်တော်တယောက်ကအိမ်တော်ကြတယ်သားသမီးမရလို့နောက်တစ်ယောက်နဲ့ရှာပြီးတော့ပေးသားတယ် ကိုကကိုဝန်ရတော့အဲ့ဒီမှာတင်သွားပြီးတော့ငါထက်တော့ตาတော့မှာပဲဆိုပြီးတော့ကိုဝန်ဖြတ်တာအဲ့ဒီဖြတ်တာအနေမှာလူပါသေးရတော့ငါ့ကိုလည်းအိမ်ခေါ်ပြီးတော့ယောက်ျားနဲ့လည်းပြန်ပြီးတော့သူကို၌ပဲသဘောတူလို့ပေးသားပြီးတော့အခုတော့ငါ့ကိုရက်ဆက်ဆက်ငါလည်းသေးရကလေးလည်းသေးရအဲ့တော့နင့်ကိုတော့ငါတွေ့ရဘဝမှာငါလည်းပြန်ပြီးတော့သေအောင်တတ်မယ်ဆိုတဲ့စိတ်မွေးပြီးတော့သေသွားတော့အဲ့ဒီကနေမှအခုပြောသလို तू က တွေ့တာမှုကအိမ်ကနောက်ဆုံးစိတ်ကဘာသွားတွေ့တာမှုဖြစ်လဲဆိုတော့မောဟစိတ်ကကြောင်ကိုသွားတွေ့တယ်မောဟစိတ်ကအဲ့ဒီမှာဓာတ်ခံကဘာပါလဲဒေါသပါသွားတယ်ဒေါသလည်းပါသွားတယ်ဓာတ်ခံကဒေါသလည်းပါတယ်မောဟလည်းပါတယ်မောဟနဲ့ဒေါသနဲ့တွဲတော့တလိ္ဆံဖြစ်ပြီးတော့အိမ်မှာကြောင်လေးဖြစ်ပြီးနေတာဟိုကလည်းတခါတည်းမျိုးသမီးကသေသေတဲ့ခါကျတော့အိမ်မှာကြက်လေးတွေမွေးထားတော့သူကလည်းကြက်လေးတွေသွားဆွဲ ကြက်လေးတွေသွားဆွဲတော့အဲ့ဒီမှာကြက်လေးဖြစ်လာပြီးတော့ကြက်တုံးမှာဘဝနဲ့သားလေးတွေအုပ်ပြီးနေတဲ့အချိန်ဟောဟိုကလက်စားချေပြီးကြောင်မကတခါရဲသူ့ကြိုက်တတ်ပြီးတော့တခါရဲသူ့သားသမီးတွေကအကုန်လုံးစားတော့ပလိုက်တာအဲ့ဒီမှာသူကတခါဒေါသပြန်ဖြစ်ပြီးတော့ငါ့ကိုနင်းလို့ရင်နင်းကိုငါပြန်လောက်အောင်မယ်နောက်ဘဝကျတော့ဟိုကတခါကြက်တစ်ဖြစ်ဒီကတခါရဲသမင်ဖြစ်သားလေးပေါက်နေတော့တခါရဲလိုက်ကြိုက်တတ်ပြီးတော့စားပြန်ရော ငါလည်းစားတယ်ငါသားလည်းစားတယ်နင့်ကိုငါနောက်ဘဝပြန်တတ်မယ်ဆိုပြီးတခါပြန်လို့ပြန်လို့တော့နောက်ဘဝတခါဟိုကဘလူးဖြစ်ဒီဘက်ကတခါပြန်ပြီးတော့ဟိုအမျိုးသမီးပြန်ဖြစ်အဲ့လိုနဲ့ဘဝတွေလဲလာလိုက်တာအဲ့ဒါနောက်ဆုံးမြတ်စွာဘုရားနဲ့တွေ့လို့အဲ့ဒီဘလူးမဟိုကကလေးကိုလိုက်လိုက်စားလို့နောက်ဆုံးကလေးလေးပွေ့ပြီးဘုရားထံပြေးလာတော့မှဘလူးမနောက်ကလိုက်အဲ့ဒီမှာ ရှင်ဖျားကဲတော်မူပါအောင်ဖျားကဲတော်မူပါအောင်ဖျားကဲခိုင်းတော့မြတ်စွာဘုရားလာလာလာလာငါနဲ့တာမတွေ့ရင်တော့မင်းတို့ကဘာပြက်လို့တောင်မင်းတို့ရံညိုးတွေပြက်ကြမှာမဟုတ်ဘူးဒီဒေါသကြောင့်နော်ဒီဒေါသကြောင့်အခုဖြစ်ကြတာမင်းတို့အရင်ဘဝကအဲ့ဒီလိုအဲ့ဒီလိုတွေအဲ့ဒါဖြစ်ခဲ့ကြလို့ရံညိုးတွေကြောင့်တော်ပြီရံညိုးတွေမထားကြတော့နဲ့မလောက်ကြတော့နဲ့ ဒီနေ့အစသိမ့်တော်ဆိုပြီးတော့အဲ့ဒီမှာကင်ဘုံငှက်နဲ့ကြီးနဲ့ကဘာရာပြတ်သွားတယ်သူတို့ရဲ့ရန်ညိုးမပြေဘူးအမြဲတမ်းတိုက်ခိုက်နေကြတာတွေကိုပြတ်စွာပြဟောပြတာเนาะဒါကြောင့်မို့ပြိုင်ရုပ်မာနဲ့သူများရုပ်မာလို့ဒေါသရှိတဲ့ပုဂ္ဂိုလ်ကကိုယ့်ဘက်ကပြိုင်ရုပ်မာလိုက်ရင်ကိုကလူမိုက်ပြန်ဖြစ်တယ်တဲ့เนาะသူ့မှာလိုပြည့်ကိုယ်မနာလိုတဲ့ ပုံကိုယ်တွေကကိုဒေါသဖြစ်နေသူတို့ကဆန္ဒတွေပြည့်နေတာတဲ့ကိုမှတောကဖြစ်လိုက်ဒေါသဖြစ်လိုက်စိတ်တွေဆင်းရဲလိုက်ဖြစ်နေရင်ဟိုကလူမှသွားပြီးတော့ဖြစ်တယ်နော်ဒါကြောင့်မို့သူ့မှာလိုပြည့်မိမိဂါပန်းကိုကြတော့ပင်မလိုက်တာဒေါသတွေဖြစ်တောက်တွေတစ်ခေါက်ခေါက်ကိုဆင်းရဲခြင်းဖြစ်စိတ်ဆင်းရဲခြင်းဖြစ်နော်မိမိဂါပန်းအမှားလန်းလိုက် ဒါတွေကနေမှထပြီးတော့ဟာမထူးပါဘူးဆိုပြီးတော့ဒေါ်လာအလျောက်လှုပ်လိုက်ရင်လဲနော်လမ်းမကြီးကိုလိုက်မိသွားပြန်ပြီကျွန်၌ကြံရဲကျွန်၌ကြံရဲဆိုတာကျတော့ तू ကအတိဘယ်လေးကဘာကိုပြောလဲဆိုတော့ကို့မှာလည်းအပြစ်ရှိလို့သာလျင် तू ကမုန်းတာလူတူးတယောက်ကမုန်းတယ်ဆိုတာကို့ပေါ်မှာလည်းတခုခု तू မကြိုက်တဲ့အပြစ်ပေါ့ तू မကြိုက်တဲ့အပြစ်တခုရှိလို့ပေါ့ဩဥပမာမြတ်စွာဘုရားရှင်တေဝရကမုန်းတာကြတော့ ဒါမြတ်စွာဘုရားအပြည့်ရှိလို့မဟုတ်ဘူးလေရှင်တေဝရက तू ကဖះဖြစ်ချင်တာလေဖះဖြစ်ချင်လို့ကို तू ကမုံပြီးတော့ကို तू ကတတ်ချင်တာအဲ့တော့သူ့အနေနဲ့ကဒါဖះဖြစ်နေတော့ဒီဖះရှိနေတာကိုမကျင်တတ်လို့ तू ကမုံတာပေါ့ဆိုလိုတာဒါဟိုလောကမှာအပြည့်ရှိလို့မုံတာကြီးပဲတော့မဟုတ်ဘူးသူတို့မကြိုက်ရင်မုံတာသူတို့မကြိုက်တဲ့အရာကိုမှရှိတယ်အဲ့ဒါကြောင့်မို့သူတို့ကကြုံဖြစ်နေတာလို့ပြောတာကိုယ့်ရဲ့မကြိုက်တဲ့အရာကြောင့်ကိုကမှားထားတာရှိခြင်းလည်းရှိမယ် ကိုယ့်ရဲ့မှန်ကန်ထတာရှိခြင်းလဲကျတခုခုကြောင့်သူကအဲ့ဒီအကြောင်းကြောင့်မုန်းတာဆိုတော့ကိုယ့်ရဲ့အပြစ်ရဲ့တရားခံကြဲကြုံမယ်လို့သူအဲ့ဒါကိုဆိုလိုတာနော်ကြုံ၌ကြံရဲဆိုတော့အဲ့ဒါကိုပြောတာနော်ကြုံ၌ကြံရဲခုတ်တလွဲပြတ်ခုတ်တလွဲပြတ်ဆိုတာကကြတော့ဘာပြောရလဲဆိုတော့တကယ်တမ်းကတော့အခုဦးဇင်းတို့ကဒီလူတယောက်ကိုကိုကမုန်းတာဒါကြီးကအထက်တရတန်နဲ့ညိုကြည့်နေလို့လေ ဝိပဿနာနဲ့ကြည့်လိုက်လို့ရှင်စောသောလက်ဖြောက်တဲ့ချက်တီးလောက်မှာစောသောကဖြစ်ခဲ့တဲ့မုန်းခဲ့တဲ့စိတ်တွေအခုသူ့ရဲ့ယုံရောနံရောဘာမှမရှိတော့အခုချိန်မှာအကုန်ပြောင်းသွားပြီရုပ်တဏ္ဍစ်တွေပြောင်းသွားပြီအခုလက်ဖြောက်တစ်ချက်တီးဂရေတသိန်းဂရေတသိန်းရုပ်ဂရေ9000နံဂရေတသိန်းကအဲ့လက်ဖြောက်တစ်ချက်တီးတစ်ချက်တီးမှာဆက်တိုက်ကြီးပြောင်းလဲနေတာအဲ့ဒါကြောင့်မို့ကိုကသူ့ကိုဒေါသဖြစ်ပြီးဆဲလိုက်ရင်ဆဲလိုက်တဲ့အခါကနောက်ရောက်နောက်နံဖြစ်သွားပြီရှေ့ကယုံမဟုတ်တော့အဲ့ဒါကြောင့်ခုတ်တလွဲပြတ်လို့ပြောတာနော် ခုတ်တလွဲပြဆိုတာက အခုကကိုက तू ကအရင်တော့မနေ့ကဆိုက်ခဲ့ဘူးမယ်မနေ့ကပြောခဲ့ဘူးမယ်ဆိုကိုကစိတ်တွေတိုးနေတာတကယ်တော့သူ့ရုပ်သူနာမရှိတော့ဘူးတဲ့အဲ့ဒီကိုမုံတဲ့ပုံကိုကြီးရဲ့ရုပ်နာက तू ကပြောင်းသွားပြီတဲ့နောက်ထပ်ရုပ်သက်နာသက်တွေဒါပေမဲ့ပြညတ်လို့ကြတော့မနေ့ကလည်းဒါပဲဒီနေ့လည်းဒါပဲအထက်တန်တန်ဒရကြီးလို့ထင်နေတာတဲ့နော်အဲ့ဒါကြောင့်မို့ခုတ်တလွဲပြနောက်တစ်ဖက်သက်ညိုးတဲ့နော်တစ်ဖက်သက်ညိုး တစ်ဖက်သက်သွားပြီးတော့ရန်ညှိုးလောက်တာတဲ့တကယ်တမ်းကတော့ဩသူ့မမငါဘောဒီလိုပါဖြစ်တော့ငါဘက်ကလည်းဒီလိုပါပဲဆိုပြီးတော့ကိုယ့်ဘက်ရောသူ့ဘက်ရောမျက်မျှတတာပြန်ပြီးတွေးရတယ်အဲ့လိုမတွေးလိုက်ရ तू အမှားတာ तू ကလောက်တာကိုယ့်ဘက်ကအမှားတွေပြန်မမြင်ဩငါဘာတွေပြောမိတယ်ငါဘာတွေလုပ်မိတယ်ငါဘက်ကမကောင်းတာဘာပဲဆိုပြီးတော့အဲ့ဒါမျိုးတခါတလေကြတော့လဲအဲ့လိုပေါ့ဩဘာမှတုံ့ပြန်မနေတော့ပါဘူးအတိတ်ကိုကြွေးရှိရင်ငါခံမာတော့မယ် အတိတ်ကကိုကသူတစ်ပါးပေါ်မှာသွားပြီးလောက်ခံဘူးမိရင်ကတော့ဥစဉ်တော့ဒကာတော်မတွေဆက်ကိုဆက်အဲ့ဒါဒီဘဝမဆက်နောက်ဘဝဆက်ရမှာပဲအဲ့ဒီဟာကိုလေဆက်ကိုဆက်နောက်ဆုံးနိဗ္ဗာန်ဝင်္ဂါနာနီးပြီဆိုရင်ဒကာတော်မတို့သေရောကြေရောအကုန်ဆက်ပဲဒါပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနော်ဟာဒါဆိုရင်အရှင်မြတ်နိဗ္ဗာန်ဝင်တဲ့ပုဂ္ဂိုလ်တွေအကုန်လူလှိမ့်ပြီးအကုန်ခံသွားတာလားအဲ့လိုတော့မဟုတ်ဘူး အရင်ဘဝတွေဘဝတွေဘဝတွေနီးကြတယ်ပြေးခဲ့ရတာကိုပြောတာနိဗ္ဗာန်ကိုရောက်ခါနာနီးနီးလေနီးလေဒီပုဂ္ဂိုလ်ဒီဘဝလောကဓာတ်နေကြမ်းလေဘာလို့လဲဆိုတော့ရှေ့ရဆရာတော်ကြီးတွေကဘာဥပမာပေးလဲဆိုတော့ရွာထဲမှာအကျွေးယူစားတဲ့လူကိုဥပမာပေးတာငါတို့အဲပတ်စံလေးမရှိလို့အကျွေးလေးစားပါဦးမယ်ဆိုအကျွေးလေးယူယူယူယူစားတယ်တဲ့အဲ့ဒီအကျွေးလေးယူယူစားတဲ့အဲ့ဒီပုဂ္ဂိုလ်ဟာနောက်ဆုံးတော့ရွာနေအပြီးထွက်တော့မယ်ဆိုတော့မရဘူး ပေးရွာတော့အပြီးထွက်တော့မခံဘူးခမရရှိထားတဲ့အကျွေးအကုန်ပေးဆိုပြီးတောင်းတယ်လို့ပါပဲဒီသုံးသက်တစ်ဖုံထဲမှာတော့လူပုံသွားလိုက်နတ်ပုံသွားလိုက်ခဏအပြင်အလဲသွားတော့ကတော့ကိစ္စမရှိဘူးရတယ်နိဗ္ဗာန်အပြီးသွားတော့မယ်ဟေ့ဆိုရင်တော့ကျွေးတွေအကုန်ဆိုက်ရပြီအဲ့ဒီကျတော့ဘာမှရှောင်လို့မရတော့လောက်ခဲ့သမျှကျွေးတွေအကုန်နာပိဆက်တော့နော်အကုန်နာပိဆက်တော့ ဒါကြောင့်မို့ကိုစတဲ့အချိန်မှာလဲပြုံးပြုံးနဲ့ဆက်နိုင်အောင်ပဲဦးဇင်းတို့ကြိုးစားလောကကြီးကတော့လောကရန်နဲ့လဲလာမှာတိုက်ဟာခိုက်ဟာအမလေးငါမဖြစ်ရလေချင်းသူ့မဖြစ်ရလေချင်းမပြောနဲ့ကံတရားတာဆင်ញင်ဩသူတို့ငါပေါ်ဒါလောက်လှုပ်ရက်ကြတာငါအတိတ်ကမကောင်းခဲ့လို့သူတို့ငါပေါ်မှာရဲဆက်ဆက်လှုပ်ကြတယ်ပြောကြတယ် ငါအတိတ်ကမကောင်းခဲ့လို့လို့အဲ့ဒီလိုဆင်ញင်ရတယ်တဲ့သူ့ကိုတစ်ဖက်သက်ရန်ညှိုးမလုပ်ရဘူးเนาะအဲ့ဒီလို ကိုယ်စိတ်ကိုအဲ့ဒါမျိုးတွေနဲ့လဲဖြေဖြောက်ရတယ်เนาะဒါဟိုအခုပြောသလိုဒေါသရဲ့အပြစ်တွေဖြေဖြောက်နေတယ်ဒါအမျိုးမျိုး အဖုံဖုံဟိုကျမ်းတွေအထကထာတွေအကုန်ဖွင့်ပြထားတာပေါ့နော်ဒါကတော့ဥစဉ်ကပြန်မျှလေးကိုပြောလိုက်တာအဓိကအရေးကြီးတဲ့အချက် ဦးဇင်းတို့အဟွာရှိတယ်ဆက်တက်ခုရှိတယ်ဒေါသဖြစ်ရင်ဒေါသပျောက်အောင် လုံနည်းဆက်တမျိုးကိုအဓိကပြောချင်တာဒါကဒေါသရဲ့အဖြစ်တွေဒေါသတွေဟာကိုယ်တဏ္ဍာမှာရှိနေရင်ဦးဇင်းတို့ပူလောင်ရတယ်စိုးရိမ်ရတယ်ငိုကြွေးရတယ်ဆင်းရဲရတယ်ဘာကြောင့်လဲအဲ့ဒေါသကြောင့်အဲ့ဒီဒေါသကြီးကိုဖက်တွယ်မထားပါနဲ့ ဦးဇင်းတို့ဖရာရှင်ကိုတော်မြတ်ကြီးဟာဒေါသပယ်ရှားပြီးတော့သိခံခြင်းဆိုတဲ့အကျင့်မြတ်ကြီးနဲ့ဖရာဖြစ်ခဲ့တဲ့ဖရာတဲ့သိခံခြင်းနဲ့ဖရာဖြစ်ခဲ့တဲ့ဖရာရဲ့တပည့်သားတွေဖြစ်နေပြီးတော့ဘာဖြစ်လို့အဲ့ဒီဒေါသကြီးတွေကိုဒီလောက်ဖက်တွယ်နေရမှာလဲနော်ဒါတခါယဟန်တော်လေးတော်ထက်ကလေးတို့ဒေါသဖြစ်ထက်ကလေးတို့ဒေါသဖြစ်မြတ်စွာဘုရားအဲ့လိုပြောတာနော် ငါဖះကတိခံတဲ့ဖះတဲ့အဆုံးစွန်တိခံခြင်းနဲ့တိခံခဲ့တဲ့ငါဖះသားတော်ဖြစ်ပါရဲ့သားနဲ့ချက်သားမင်းကဘာဖြစ်လို့တိမခံနိုင်တာလဲပြောတာနော်အဲ့တော့ဦးဇင်းတို့တွေကဒါကြောင့်မို့သူတော်ကောင်းလှုပ်ချင်ရင်ကောင်းတဲ့လမ်းကြောင်းကိုဦးဇင်းတို့ရှာရွေးရမှာသူတော်ကောင်းမလှုပ်ချင်ရင်ကတော့မရဘူးလေဟုတ်တယ်မို့လားသူတော်ကောင်းလှုပ်ချင်ပါတယ်ဆိုရင်ကတော့ဦးဇင်းတို့ဒကာဒကမတွေဦးဇင်းတို့က ဖယားနဲ့အရိယာတွေသူတော်ကောင်းတွေသွားတဲ့လမ်းကြောင်းတွေကိုသေးသေးချာချာလေးလေ့လာပါတွေ့တာပဲနော်သူတော်ကောင်းတွေလည်းဒီလိုတွေ့တာပဲသူတော်ကောင်းတွေကိုဘသူကနှိပ်ဆက်လဲသူယုံမာတွေကနှိပ်ဆက်တယ်အဲ့သူယုံမာတွေဘသူကနှိပ်ဆက်မလားအာကုသိုလ်ကနှိပ်ဆက်ပါနော်သူတို့အာကုသိုလ်ကနှိပ်ဆက်ပြီးဘယ်အထနှိပ်ဆက်နောက်ဆုံးငရဲကနှိပ်ဆက်မှာပဲသူယုံမာတွေ သူတော်ကောင်းဆိုတာကတော့သူတော်မှကိုကောင်းလို့လည်းမရဘူးသူတော်တော်မတော်တော်တော်ကိုကကောင်းအောင်ကိုကျင့်ရမှာသူတော်ကောင်းလုပ်ချင်ရင်ဒါကြောင့်မို့မြတ်စွာဘုရားက သူ့ရဲ့တပည့်သားတာဝကတွေကို ဆုံးမဘုရားဟာတိခဏ်ချင်းအကျင့်တွေကိုဟောခဲ့တဲ့ဘုရားဖြစ်ပါရဲ့တန်းနဲ့ဘုရားရဲ့တပည့်တွေတာဝကတွေဖြစ်နေပြီးတော့ဘာဖြစ်လို့ဒီဒေါသနဲ့ဖက်ပြီးတော့တိမခံမဲနဲ့ထက်ကလေးဆိုဆဲဟာဆိုဟာပြောဟာ အမျိုးမျိုးဖြစ်နေရတာတော့ရသော်ဖရာနော်အဲ့ဒါကြောင့်မို့ဦးဇင်းတို့အဲ့ဒီဒေါသတွေတောကတွေဖြစ်တဲ့အခါမှာဖြည့်ပြောက်နီးလေဒါဝိသုဒ္ဓိမဲ့ထကရာမှာလာခဲ့တဲ့နီးလေ7နီးဦးဇင်းတို့တရားတော်မတွေကိုဒီနေ့အဲ့ဒါလေးမျှဝေမယ်ဝင်လွှကြံတနာဟောကြားကံစာဒါလင်္ကာလေးမှတ်လို့လွယ်အောင်လို့ဝင်လွှကြံတနာ ဟောကြားကံစာမတက်ကာနေတင်ဓာတ်ရှင်ပေတောင်ရံညိုးပေါင်းပျောက်ကြောင်း31ရံညိုးတွေဒေါသတွေပြေပြောက်တဲ့အကြောင်းပေါင်း17ခုရှိတယ်နော်ဝင်ဆိုတာကဇံဝင်သားတဲ့ဇံကလည်းမရတော့ဝင်သားတော့မရဘူးနော်ဥစဉ်တော့တရားတော်မတို့တို့ ဇံဝင်သားလိုက်ရင်လဲဒေါသကပြေတယ်တဲ့ဒါကဇံရတဲ့ပုံကိုများအတွက်ပြောတာဒေါသတွေဖြစ်နေပြီဆိုလို့ရှိရင်ဇံဝင်သားတာဇံဝင်သားတဲ့အခါကျတော့စိတ်ကဇံထဲမှာနေလိုက်ကြေးပြီးတောက်သွားတော့အဲ့ဒေါသတရားဖယ်ရှားနိုင်တယ်ဦးစင်ကတော့ ဇံတော့မဟုတ်ဘူးဦးဇင်ကဦးဇင်နှလုံးအိမ်လေးကိုကြည့်ဟိုက်နှလုံးအိမ်လေးနေရာလေးစိုက်ပြီးကြည့်အဲ့နာလေးကဝင်းလာနှလုံးအိမ်လေးကြည့်ပြီးရင်အဲ့နာလေးစိုက်ကြည့်လိုက်ဝင်းပြီးတော့ကြည်တောက်လာတယ်အဲ့ဒီကြည်တောက်လာတဲ့အကြည်ဓာတ်ကိုဦးဇင်ကတော့တကြောင်လုံးဖြန့်ဒါဦးဇင်ရတဲ့နီလောက်ရတာပေါ့နော်ကိုကလည်းကိုဇံတိမရတော့ရသလောက်နဲ့နီးနဲ့တော့ရတာအဲ့တော့ဦးဇင်ကတော့အဲ့ဒါအကြည်ဓာတ်လေးကို တကြောင်ဝင်းလုံးတခါတည်း slide မီးနဲ့ထိုးဖြန့်တယ်လို့တခါတည်းတကြောင်ဝင်းလုံးကိုပတ်ချလှဲပြီးတော့အဲ့အကြည်တဲ့အလင်းတက်ကိုဦးဇင်းဖြန့်တာအကြည်တဲ့အလင်းတက်ကိုဒီကြောင်ဝင်းတစ်ခုလုံးကိုဖြန့်ဖြန့်ပြီးအလုံးသောကြောင်ဝင်းတွေမှာရှိကြတဲ့လူနာမြမတ္တဝါအလုံးတို့စက္ခုကြီးသောတာကြီးခာနာကြီးဇိဝါကြီးကာယကြီးမနောကြီးဆိုတဲ့အကြည်6ပါးတို့အကျွန်ုပ်၏မေတ္တာဓမ္မပြန့်နှံ့ပါစေတည်ပါစေဆိုပြီးတော့မှ ဖြန့်ပြီးတော့မှအလုံးကြမ်းပါလို့ချမ်းသာကြပါစေဆိုပြီးတော့ဥစဉ်ကအဲ့လိုနဲ့အကြည်ဓာတ်ကိုဖြန့်ပြီးမှကြောင်းမြို့ရွာနိုင်ငံကဘာစัจ java လာဥစဉ်ကတော့အဲ့လိုဖြန့်လေရှိတယ်ဒီတိုင်းအရှိယနာရှိသောဆိုပြီးပို့တာနဲ့အဲ့ဒီအကြည်ဓာတ်ဖြန့်တာလေးနဲ့မတူဟိုကလေးကငြိမ်အဲပြီးစိတ်လေးကိုကြည်လင်ပြီးချမ်းသာလာနော် အဲ့ဒါကြောင့်မို့အရင်ကြီးတောကတွေဒေါသတွေများတဲ့အချိန်ကာလဆိုရင်ဒါလေးအဲ့လေနှလုံးအိမ်လေးမှာဒါလေးထိုင်ပြီးငုတ်တုတ်ထိုင်ကြည့်အဲကြည့်နေရင်ကြည့်နေရင်နဲ့စိတ်လေးကကြည်တက်လာအဲ့ဒီနေရာလေးမှာလင်းပြီးကြီးလာသလိုလေးဖြစ်ပြီးတော့အဲ့ဒီအကြည်တက်လေးကိုစိတ်နဲ့ဖြန့်အတကြောင်ဝင်လုံးဖြန့်နေတမျိုးလုံးဖြန့်နေဒါဥစဉ်ကမနဲ့မိုးလင်းပြီးအဲ့ရထပြီဆိုရင်အဲ့ဒါဥစဉ်ကတန်ထိုင်ပြီးတော့အဲ့ဒီအကြည်တက်လေးနဲ့ဥစဉ်အများရန်အဲ့ဒါဖြန့်လေရှိတယ်ကဘာရက်ရက်အဲ့ဒါမျိုး လောက်လေရှိပါတယ်ဥစဉ်ဒါဟိုနီကောင်းလေးတက္ကရာကမတွေသုံးလို့အသုံးလို့ရင် သုံးလို့ရအောင်လို့เนาะအကြီး6ဆောင်ကတော့ဒါဥစဉ်တို့လေဒီဆရာတော်ဖရာကြီးရဲ့တပည့်တစ်ပါးပို့ခဲ့ဘူးတဲ့နီးပါအရင်တော့ကလည်းဥစဉ်ပြောဘူးပါတယ်သူကတော့အကျွန်ုပ်ဤစက္ခုကြည်သည်ဘေးရန်ခတ်သိအင်းငိမ့်တယ်လို့ဥမာမောင်ဖြူဤစက္ခုကြည်သည်ဘေးရန်ခတ်သိအင်းငိမ့်ပါစေအကျွန်ုပ် သောတာအကြည်ဒီဘေးရန်ခတ်သိအင်းငိမ့်သလိုမောင်ဖြူဤသောတာအကြည်ဒီဘေးရန်ခတ်သိအင်းငိမ့်ပါသည်ဆိုပြီးတော့စက္ခုသောတာဂါနာဇီဝကာယမနဆိုအတွင်းအာရဏ6ပါးနဲ့သူ့ရဲ့အကြည်ဓာတ်ကိုအာယုံယူပြီးမှကိုယ့်ရဲ့မေတ္တာဓာတ်ကိုထည့်တာအဲ့ဒါကတော့တူးချင်းတူးချင်းနေဆိုပို့ပြီးတော့သူကထိရောက်တာပေါ့နော်မေတ္တာအကြည်ဓာတ်ကိုတော့သူ့ခန္ဓာကိုယ်မှာဖြန့်နှွင့်ပြီးတော့မှသူကအဲ့လိုပို့တဲ့နီးစနစ်ပေါ့အဲ့ဒါဆရာတော်ဥဇဝနာဆိုတာလေဒီဆရာတော်ဖျားကြီးရဲ့တပည့်တစ်ပါး အဲ့ဒီနီးနဲ့ဆရာတော်ကြီးကတရားဟောတဲ့အခါကျတော့သူအနှောင့်အယှက်တွေအရန်လာတာ။အိုးဦးဇင်းတို့ဒီတရားဓမ္မတွေပေးရတယ်ဆိုတော့တကယ်တမ်းလွယ်တဲ့အလုပ်မဟုတ်ဘူး။မြင်ရမမြင်အပ်တည်းအမျိုးမျိုးနှောင့်ယှက်တာ။ဟိုတရားဟောခြင်းသိမရှိအောင်တခါတည်းအခုပြောသလိုပဲဟိုအမျိုးမျိုးအနှောင့်အယှက်တွေပေး။အိုးဆရာကြီးဥက္ကိုင်ကတို့အိန္ဒိယမှာစပြီးတော့တရားပြတော့ပြလို့ကိုမရဘူးတဲ့။တရားပလင်မော်တက်ပြီးဆိုတော့ခေါင်းတွေမူးဝေပြီးတော့ကိုတခါတည်းခြာလဲပတ်လဲလဲနေတာတရားတွေဟောမရဘူး။ အဲ့ဒီအချိန်မှာဘာလုပ်ရလဲဆိုတော့သူ့ဆရာကြီးဆရာကြီးဥပခင်နဲ့လှမ်းပြီးတော့ဟိုဘက်ဒီဘက်သူတို့တခါတည်းဒီကလည်းကဲမင်းကအဲ့ဒီအချိန်မင်းကတရားထိုင်ငါမင်းမေတ္တာပို့ပေးမယ်ဆိုပြီးတော့အဲ့မှာသူတို့အဲ့ဒါမျိုးဟိုဘက်ဒီဘက်မေတ္တာဓာတ်တွေခံယူပြီးတော့ကိုအဲ့ဒီမှာအိန္ဒိယကြီးမှာသာသနာပြုခဲ့ရတယ်ဆိုဥစဉ်မှတ်တမ်းဖတ်ဖို့တယ်သူတို့ရဲ့အိန္ဒိယမှာသာသနာစာတုံးကလေဝိပဿနာတရားတွေစတော့ဒါတွေကအဲ့လိုတွေပေါ့ဒီတရားတွေဓမ္မတွေလောက်ပြီဆိုရင်လည်းဒီဟာတွေကဝင်လာတော့မေတ္တာဓာတ်တွေအဲ့ဒါတွေနဲ့များများဖြန့်ယူရတာနော် အဲ့ဒါတွေဖြန့်ယူတာဒါကြောင့်မို့အဲ့လိုတခါတည်းဇံဝင်စားလို့ရနိုင်ဇံပေါ့ဦးဇင်းတို့တွေကြတော့ဇံတွေဝင်စားလို့မရနိုင်တဲ့ခါကျတော့ဦးဇင်းကတော့အဲ့ဒီအကြည်တက်လေးနဲ့လှုပ်တဲ့နီးလေးကတော့အလိုတဲ့ကြောင်ဝင်နေအိမ်ဆိုရင်ကိုယ်အိမ်ဝင်ပေါ့နော်အိမ်ဝင်တော်လွင်မှာရှိကြတဲ့အာလုံးတော့လူနာပြမတတ္တဝါတွေအဲ့ဒီ slide မီးနဲ့ထိုးသလိုလေနှလုံးအိမ်ကနေအကြည်တက်အလင်းတက်လေးဖြန်းပြီးတော့မှအလုံးဒီအိမ်ထဲမှာရှိကြတဲ့လူနာပြမတတ္တဝါတွေ ကျမ်းမာလို့ချမ်းသာကြပါစေဆိုပြီးတော့သူကတခါတည်းအဲ့လိုမေတ္တာလေးဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့အဲ့ဒါရက်ဆက်မျက်နာအဲ့ဒါမျိုးတွေဖြန့်ဖို့အဲ့လိုလုပ်ကြရတယ်ဒါဝင်ဆိုတာဇံဝင်သားကိုဖះပြောတာဥစဉ်တော့ဇံဝင်သားနိုင်တော့အဲ့လိုလေးလှုပ်လိုက်လို့ရှိရင်ဖြစ်ပေါ်လာတဲ့ဒေါသတွေငြိမ့်အေးသွားတယ်နော်ဝင်လွှလွှဆိုတာကမြတ်စွာဘုရားကလွှဥပမာပေးပြီးဟောခဲ့တာချက်သားတို့တဲ့မင်းတို့ဟာ တခေါဓမြတယောက်ကလာပြီးတော့မင်းတို့ကိုတဲ့ပေါင်ကိုလွှတ်နဲ့ဖြတ်အဲ့ဒီလွှတ်နဲ့ဖြတ်တဲ့တခေါဓမြကိုမင်းတို့ဒေါသဖြစ်ရင်ငါအဆုံးမမင်းတို့ဒီမတိသေးဘူးတဲ့ဒါမြတ်စွာဘုရားဆုံးမခဲ့တဲ့အဆုံးမနော်ကကစုပမတုတ်လွှတ်ဥပမာပေးတာလွှတ်နဲ့ဖြတ်ခံရတာတောင်မှ ဒေါသဖြစ်ရင်ငါရဲ့အဆုံးမမင်းတို့တန်တာမတည်သေးဘူးဘယ်ကိုဖြတ်မှာလဲပေါင်ကြီးဖြတ်မှာအဲ့တော့လာတဲ့လောကရန်ကပေါင်ဖြတ်တဲ့လောက်တော့မနာသေးဘူးဟုတ်တယ်မို့လားလာတဲ့လောကရန်ကပေါင်ဖြတ်တဲ့လောက်တော့မနာသေးပါဘူးသူကသူဘယ်လောကရန်လာလာဆိုပြီးတော့အဲ့လိုကိုသိခံရမှာတဲ့အဲ့ဒါကိုရှင်သာရိပုတ္တရာတစ်ခါပြန်ပြီးယဟန်နေဆုံးမတဲ့တုတ်တန်တစ်ခုရှိသေးအဲ့အတိုင်းမပြန်ပြောတာ အရှင်ဘုရားတို့တဲ့မြတ်စွာဘုရားအဲ့ဒီဟောထားတဲ့ကကစုပမတုတ်ကိုအရှင်ဘုရားတို့နေတိုင်းနေတိုင်းဆင်ញင်ညာသမ်းပါဘုရားအရှင်ဘုရားတို့အဲ့လိုများဆင်ញင်မယ်ဆိုရင်အခုအရှင်ဘုရားတို့တွေ့လာမဲ့ကြုံလာမဲ့လောကရန်လေးဆိုဘာမှမဟုတ်တော့ဘူးတဲ့အော်ငါတို့ဘုရားရှင်ကငါတို့ရဲ့ပေါင်ကြီးကိုလွှတ်နဲ့လာ ဖြတ်တာတောင်သီးခံရမယ်လို့ဟောထားတဲ့ဘုရားဒီလောကရန်လေးတွေငါဘာပြန်တုံ့ပြန်နေကြလို့လဲဘာပြန်ပြောနေကြလို့လဲ ဘာဖြစ်မှလဲထားလိုက်ဒါရှင်သာတိပုတ္တရာကိုယ်တိုင်ပြန်ဆုံးမတာနော်အဲ့ဒီလိုစိတ်ကိုနှလုံးသွင်းနိုင်ရင်တဲ့ဦးဇင်းတို့ဒကာတော်မတွေကြုံလာတဲ့လောကရန်လေးတွေအသေးမွှားဖြစ်သွားတယ်ဟာအလိုမမဟာဟိုဟာဆုံးရှုံးများပြီဒီဟာဆုံးရှုံးများပြီဟိုဟာဟိုလိုဒီဟာဒီလိုနဲ့ဆိုပြီးတော့ဩစိုက်တယ်ဆင်းရဲအဲ့လိုမပြောစားလို့မဝင်ဘဝတွေမှာတပိမ့်ပိမ့်တလိမ့်လိမ့်နဲ့လောကရန်နေနှိပ်စက်ခံရတဲ့အခါကျတော့ အဲ့ဒီတော့ဖျားဆုံးမတော်မူတဲ့ဒီတုတ်တန်တွေကို ပြန်ပြီးတော့ကြည့်ပြီးတော့ဩငါခုကြုံနေတဲ့လောကရန်နေဆိုတာဖျားကပြောတဲ့လွှတ်နဲ့ဖြတ်ခံရသလောက်တော့မပြင်းထန်သေးပါလားဖျားကအဲ့ဒီလောက်တောင်သိခံရမယ်ဆိုကဲသိခံမယ်သိခံမယ်သိခံမယ်ဆိုတဲ့စိတ်နဲ့သိခံတာမှာနော်ဝင်လွှတ်နှစ်ခုပြီးသွားပြီနော်ကြံတဲ့ နော်ဘာတွေလောက်ရမှာလဲဆိုကြံဆိုတာကကြတော့ကောင်းတာလေးတွေကိုတွေးပြီးကြံပေးလိုက်စမ်းပါတဲ့။အော်ဒီလူတယောက်ကငါ့ကိုဒုက္ခပေးတယ်ဆိုရင်ဆိုးတာတွေကြီးပဲမကြည့်ပါနဲ့တဲ့။နော်။အာသူကငါ့ကိုဘာလို့ဖူးတယ်၊ညာလို့ဖူးတယ်ဆိုဒါကြီးပဲမကြည့်ပါနဲ့။ကောင်းတဲ့ဒုံကအရာတွေပြန်ပြီးတော့စဉ်းစားကြည့်လိုက်စမ်းပါ။အော်သူငါ့ကိုဟိုတုန်းကတော့ငါ့ပေါ်မှာ ကောင်းငယ်ဘူးရှာပါတယ်။အခုကြမှာဒါ သူငါပေါ်ဆိုးသွားရှာတာဆိုပြီးတော့ကောင်းခွက်ကိုရှာမေတ္တာတဲ့ကောင်းတဲ့အကွက်ကိုရှာကြည်သမ်းပါကောင်းတဲ့အကွက်ကိုရှာကြည့်ပြီးတော့မှသူ့အပေါ်မှာခွင့်လွတ်လိုက်ပါတဲ့ဝင်လွကြံသုံးခုပြီးပြီတဏတဲ့ကောင်းွယ်ကိုတခါတလေရှာလို့ကိုမရပဲနဲ့ဒါလောက်ဆိုးတဲ့ကောင်ဆိုရင်တော့ တနာလိုက်စမ်းပါသူဒီလိုမကောင်းမှုတွေလုပ်ပြီးရင်သူ့ရဲ့ဘဝကြီးဟာသွားတော့မယ်တဲ့အပယ်ငရဲဆင်းတော့သူ့ရဲ့ဘဝကြီးဟာအပယ်ငရဲဆင်းတော့မယ်အဲ့တော့မကောင်းမှုအကုသိုလ်ကလောက်ရင်းလောက်ရင်းနဲ့သူ့ကိုအကျိုးပေးသွားမှာကိုကအကျိုးပေးစေ ခြင်းလို့မဟုတ်ဘူးနော်သူ့ဟာသူပြန်အကျိုးပေးသွားမှာ မကောင်းမှုကြီးอ่ะအဲ့ဒါကြောင့်မို့သူ့ကိုတနာလိုက်စမ်းပါတဲ့ဒီဘဝမှာမသိလို့လှောက်ရှာတာငါသာဆိုရင်အဲ့နေရာမှာငါလုံးမှာမဟုတ်သူမသိလို့လှောက်ရှာတာမသိလို့မိုက်မဲရှာတာငါသာဆိုရင်အဲ့ဒီနေရာလုံးမှာမဟုတ်သူ့အတွက်တနာလိုက်တာဘဝတန်တရာကြီးအတွက်ရင်လေးလိုက်တာဆိုပြီးတော့သူ့အပေါ်မှာတနာပြီးတော့လဲခွင့်လွှတ်လိုက်စမ်းပါ ဘယ်နှချက်ပြီးသွားပြီလဲ၄ချက်နော်ဝင်ဇံဝင်စားတာလွှလွှနဲ့ဖြတ်တဲ့ခံရတာလောက်တောင်မှငါမပြင်းထန်သေးပါဘူးဆိုပြီးတော့သိခံရမယ်ကြံတဲ့ကောင်းကွက်ကိုရှာကြံပြီးတော့သူ့ကိုခွင့်လွတ်ပါတနာတဲ့ဘာမှရှာမတွေ့ရင်သူ့ပေါ်တနာလိုက်စမ်းပါတနာเสียရတရဝါလေးပဲဒီပုဂ္ဂိုလ်လေးမသိရှာလို့တာမိုက်မဲရှာလို့တာ ဒီအလုပ်တွေလှုပ်ရှားတယ်ဆိုပြီးတနာလိုက်စမ်းပါနော်ဟောကြားဟောကြားဆိုတာကကိုယ့်ကိုယ်ကိုဆုံးမတာပြောတာကိုယ့်ကိုယ်ကိုဆုံးမတာဩအခုပြောသလိုပဲဒီလိုမသိတဲ့ဘဝတွေမို့တာအခုရှောင်ပြီးတော့အကုသိုလ်တွေသူတို့ကလှုပ်တာသူတို့လှုပ်တိုင်းလှုပ်တိုင်းဒေါသတွေဖြစ်နေငါကိုယ့်ကိုယ်ကိုစိတ်ဆင်းရတာပဲသူတို့အဲ့လိုလှုပ်လို့ ရန်သူတွေကငါ့ပေါ်ပိုးပျော်မှာပဲသူတို့ကငါ့ကိုဒီလိုဖြစ်စေချင်တာဒုက္ခဖြစ်စေချင်တာသူတို့ဖြစ်စေချင်တဲ့အတိုင်းကြီးကိုလှုပ်လိုက်တာနဲ့သူတို့ကဝမ်းသာရမယ်။အော်သူနဲ့ငါနဲ့ဖက်ပြိုင်ပြီးတော့ငါလှုပ်လိုက်ရရင်လဲအော်ခုပြောသလိုပဲခွေးနှစ်ကောင်ကြိုက်နေတာကိုကသွားရိုက်တော့ကိုဘာသုံးကောင်ဖြစ်တယ်ရှေ့ရဆရာတော်ကြီးပြန်ဆုံးမတဲ့စကားအတိုင်းအဲ့ဒီလိုပဲတခါတည်းအခုသူ့ဟာသူ မိုက်လို့မှလှုပ်တဲ့ဟာကြီးကိုကိုကသွားမိုက်ရင်ကိုပါမိုက်ရကြမှာပေါ့ဟောကိုကိုကိုဆုံးမအော်သူ့ကိုမတုံ့ပြန်ဘူး तू ကတခွန်းဆဲလို့ကိုကတခွန်းဆဲမယ် तू ကတခုပြောလို့ကိုကတခုပြောဘာလုံးမှာတော့သူတော်ကောင်းဆိုတာသိခံရမှာသူတော်ကောင်းရဲ့နေရအကျင့်လူမိုက်ဆိုတာတိမခံမှုသူတို့ကလှုပ်ရှားလှုပ်မှာဘာလို့လဲဆိုတော့သူတို့အကျိုးအကြောင်းအကောင်းဆိုသူတို့မစင်သာဘူးမစင်သာပဲနဲ့လှုပ်တာလူမိုက် ။အော်ပညာရှိသူတော်ကောင်းဆိုတာစဉ်းစားရတယ်တွေးခေါ်ရတယ်လှုပ်တင်သလားမလှုပ်တင်သလားဒါကတွေးခေါ်စဉ်းစားမှအော်အဲ့ဒီလိုကိုကိုကို တရားပြန်ဟောရတယ်။နော်ကိုကိုကိုအဲ့လိုတရားလေးတွေပြန်ဟောကိုကိုကိုဆုံးမအဲ့လိုဆုံးမလိုက်တဲ့အခါကျတော့သူ့အပေါ်မှာရန်သူမလောက်ချင်တော့ဘူးဖက်လည်းမပြိုင်ကျင်တော့ဘူးဝင်လွှကြံတနာဟောကြား ဟောကြားပြီးသွားပြီဒါကိုကိုကိုပြန်ဆုံးမဟောကြားပေးလိုက်တာပြောတာနောက်ပြီးတော့ကံကံတရားတွေကိုဆင်ញင်ရတယ်စောစောပြောဆိုဩငါအခုဒီဘဝမှာငါအပေါ်မှာဒီလိုလောက်ကြတာအတိတ်ကငါဆိုးခဲ့လို့ဟောအတိတ်ကကံတရားတွေပေါ်မှာပြန်ပြီးတော့ဆင်ញင်ပြီးတော့သုံးသပ်ပြီးတော့ခွင့်လွတ်လိုက်စမ်းမှာအတိတ်တွေမယူနဲ့အကျွေးမယူတော့နဲ့ ကျွေးသစ်တယ်မယူနဲ့နော်ကျွေးသစ်တယ်မယူနဲ့ဘဝတစ်ခုကြုံလာရင်လောကဓာတ်နေလာရင်ဒီလိုပဲရင်ဆိုင်ရရောင်းမို့ဦးစင်းရဲ့ဘဝမှာသင်္ကန်းစဖို့တော့အသက်7နှစ်17နှစ်17နှစ်ရွယ်လောက်ပေါ့နော်သင်္ကန်းစဖို့တော့ဦးစင်းရဲ့ဆရာအရင်က အဲ့ဒီဘက်နယ်မှာအရန်တကိုးကြီးတယ်နာမည်ကြီးတာရွှေတောင်ဆရာတော်ဆိုပြီးနာမည်တဟုန်တို့ကြီးအဲ့ချိန်မှာကြောင်းတိုက်ကြီး၅တိုက်ဖြစ်တခါတည်းအဲ့ဒီမှာဝိုင်းတိုက်လိုက်ကြခိုက်လိုက်ကြတာသင်္ကန်းဝတ္တနှစ်မှာတန်ခနာယက48ပါးကအဲ့ဒီကြောင်းတိုက်၅တိုက်အလုံးဘောလီသာနဲ့ထိုးဖြက်စေဆိုပြီးအမိတ်ပေးတဲ့နှစ်သင်္ကန်းဝတ်တဲ့နှစ်သင်္ကန်းဝတ်ပြီးဘယ်သွားနေရမှမသိဘူးဆရာတော်ကလည်း နှစ်ပတ်အတွင်းမှာဇေဒီတွေဖះတွေကြောင်းတွေဖြတ်သိမ်းဆိုပြီးအထက်ကအမိန့်ချလိုက်ပြီဆိုတော့ကဲစာတင်လိုက်သွားခြင်းလဲသွားကြသင်္ကန်းလေးမှာဝုခါရှိသေးလောကရန်နေလာတာသင်္ကန်းလေးမှာဝုခါရှိသေးတယ်ဘယ်သွားမှန်းမျက်စိလေးကလဲကလဲနဲ့ကိုရင်လေးတွေဘဝအဲ့ဒါနဲ့နောက်ဆုံးတော့ဆရာတော်ကိုမြေတူးမှာတစ္ဆာပြုတဲ့ဖះရောက်တော့အဲ့ဒီကနတ်ကဥစဉ်ဆရာတော်ကိုလျှောက်တယ် ဆရာတော်ဖျားဆရာတော်ဖျားမေ့နေတာရှိတယ်ဘာမေ့နေတော့ဆရာတော်ဖျားတစ္ဆာပြုဖို့မေ့နေတယ်ဖျားဆရာတော်ဖျားတစ္ဆာပြုပါလို့ရှောက်တာအေးဟုတ်ပြီဟောဒီမျိုးမှာမင်းညီမင်းသားတွေတစ္ဆာပြုတယ်ဖျားရှိတယ်ဖျားအရှင်ဖျားတစ္ဆာပြုပါဆိုတော့တစ္ဆာပြုလိုက်တဲ့အချိန်မှာအဲ့ဒီမှာဦးဇင်းတို့ရွှေကြံခိုင်းကနေပြီးတော့ဟာဒီလိုသူတို့ဖြတ်ခြေနိုင်ဖြတ်ခံလို့တော့ဘယ်ဖြစ်မှာလဲငါတို့ဆင်းပြီးတော့ဒီဟာကိုသွားပြီးတော့တကယ် သာသနာပြုတာလားမပြုတာလားကောင်းတာလားမကောင်းတာလားငါတို့ကိုယ်တိုင်သွားစစ်ဆေးမယ်ဆိုပြီးတော့ချွေကျင်ကိုင်းကြီးဆင်းချလာတာဦးဇင်းတော်ကအဲ့တော့ကိုရင်လေးဘောဟောသိရပြင်ဆိုတာဒီဘက်ကလိတ်သူအဲ့တော့အကြောင်းကိုလာတာလာတဲ့အခါကျတော့ तू ကဘလောက်ဝေးမလဲဆို10မိုင်လောက်ဝေးမယ်ဦးဇင်းတော်ကအရင်တော့ကဖဏလည်းမစီဘူးထီလည်းမဆောင်ဘူးတပိတ်တလုံးသင်္ကန်းသုံးတယ်နဲ့အဲ့လိုပဲတောထဲမှာနေတာအเจ้าနေမှာအဲ့လိုနေရတာဆိုတော့သွားလာလဲဖဏလည်းမစီဘူးအဲ့တော့ဦးဇင်းတို့ကိုရင်၅ပါးအဲ့ဒီကနေပြီးတော့ဦးဇင်းက ဥဆောင်ပြီးတော့ရက်တောင်လေးထမ်းပြီးတပိတ်လေးလွယ်ပြီးအဲ့ဒေါ်လန်ခီဆိုင်မန်လောက်ခီကိုခြေကျင်လာတာခြေကျင်လာတော့အဲ့ဒီလိထုဆိုတဲ့အကြောင်းရောက်ခန္ဓာနီးကြတော့နိုင်ဝက်လောက်အလိုကြတော့အဲ့ဒီမှာနောက်ကဒဂါရီကကိုရင်တို့ဖျားကိုရင်တို့ဖျားဒီမှာဆရာတော်ကြီးတွေဒီဘက်မှာရှိတယ်ဖျားလာကြော့ပါအောင်ဆိုတော့နောက်ပြန်လှည့်ပြီးတော့မှဆရာတော်ကြီးတွေသွားကြော့သူတို့အဲ့နာရှိနေမှမသိဘူးဘာလို့လဲသူကတောဆက်ထဲကအตาလေးဟိုကွယ်ပြီးတော့ဥစဉ်တို့ ဟန်ဆောင်နေတာလားတကယ်လားဆိုတော့ तू ကစောင့်ကြည့်နော်တော်ထဲမှာ तू ကလူရှိသူရှိဟန်ဆောင်ရင်ခဏပဲလေဒီတော်လန်ကြီးထဲမှာကိုရင်လေးတွေငငယ်လေးတွေဒီလိုကိုနှစ်ဆယ်နှစ်အရွယ်လေးတွေဟန်ဆောင်တာလားသူတို့ဟာသူတို့တကယ်ပဲအိမ်တွေတိတ်ခါနဲ့သွားနေတာလားဆိုတာသိကျင်လို့သူတို့ကစောင့်ကြည့်နော်ဦးဇင်းတို့ကမသိဘူးကိုရင်လေးတွေကဦးဇင်းတို့ကဦးဇင်းကဦးဆောင်ပြီးတော့အဲ့လိုလေးလာနေတယ်နောက်တော့မှအဲ့ဒါသွားကြောတော့မှညာကျတော့တရားပွဲကျတော့သူတို့အကုန်လုံးစုံသမ်း ကျန်တာမပြောနဲ့တဲ့ညနေကကိုရင်လေး၅ပါးတောလန်းကြီးကိုလာနေတာတဲ့တပိတ်လေးလွယ်တင်ရက်တောင်လေးထမ်းပြီးတော့ကိုရင်နေဟန်ဆောင်နေရလားကြည့်အောင်တို့တောထဲကနေပုံနေအောင်ဆိုပြီးတော့ဆရာတော်ကြီးတွေကတောထဲမှာအသာလေးဝင်ပုံပြီးတော့ကြည့်ဦးဇင်းတို့၅ပါးဒီတိုင်းပဲပုံမှန်ပဲကိုလန်းကိုထမ်းပြီးသွားနေကြတော့အဲ့ဒါနဲ့ခလန်းလန်းရောက်မှတခါတည်းအတင်းလိုက်ခေါ်ပြီးဆရာတော်ကြီးတွေဟိုမှာဆိုပြီးတော့ဖះလက်ထက်က ကွင်လေးတွေကြီးညိုရသလိုပဲတော်လန်ဒီလောက်တော်ကြီးထဲမှာတောင်မှကိုဂုံတိတ်ခါကိုထိမ့်ပြီးတော့သူတို့သွားနေတာအဲ့ဒါလေးတွေကိုမြင်ရတဲ့အခါကျတော့ကြည်နူးလိုက်တာတဲ့ဒီလိုသာသနာတော်ကြီးအဖြတ်မခံနိုင်သူတို့ရအောင်ပြန်ပြီးတော့တရားနည်းနဲ့လုပ်မယ်ဆိုပြီးတော့အဲ့ဒါနဲ့ပြန်လို့တော့မှဦးဇင်းတို့ကြောင်းတိုက်ကြီးတွေပြန်ပြီးတော့ဆက်လက်ပြီးတော့သက်ရှင်ခွင့်ရတယ် ဘာမှအပြစ်ကရှိတာမဟုတ်တသက်မဲ့မဟုတ်မတရားတွေစွတ်စွဲတိုက်ခိုက်ပြီးတော့အဲ့ဒါတွေလောက်ကြတာဦးဇင်းတို့ဆရာဘုန်းကြီးကဟိုနာဇံပြန်နေဒီနာဇံပြန်နေနဲ့ဆရာတော်ကတော့ပြောတာမဟုတ်လူတွေကဆရာတော်ကအဲ့မှာတောရ၃နှစ်လောက်စောက်တည်ပြီးအပြင်းထန်ကျင့်နေတော့အဲ့ဒီမှာနေနောက်ပိုင်းတော့ဆရာတော်ကပြောပါတယ်နတ်တွေကွာသူတို့ကြည်ညိုလျှောက်တောင်လုံးမြောက်လုံးလျှောက်လုံးတာလို့ပြောတာဆရာတော်ကတော့အဲ့လိုတွေ ဖြစ်တဲ့အခါကျတော့ဥစဉ်ဆရာကိုအဲ့ဒီမှာမနာလိုဖြစ်ပြီးတော့အမျိုးမျိုးနဲ့ဝိုင်းတိုက်ကြခိုက်ကြအဲ့တော့ဥစဉ်ဘဝမှာအဲ့ဒါသင်္ကန်းစာဖို့တဲ့နှစ်အဲ့ဒီကနေပြီးတော့နောက်ပိုင်းလဲအဲ့ဒီဥစဉ်တို့ကြောင်းတိုက်ကသီလရှင်နေစာမိုးဝဲအဲ့ဒါအဖြေမခံအဖြေမခံလို့တခါတည်းအဲ့ဒီမှာကဘာအေးယုံနေတိတက်ပြီးတော့ရှင်းရ။အော်လူတွေတောင်မှ စာမေးပွဲဖြေလို့ရတာကိုယ်သာသနာတွင်သီလရှင်ဘာဖြစ်လို့ဖြေခွင့်မပေးတာတော့အမျိုးမျိုးတွေနှိပ်စက်ကြလောကရန်တွေအမျိုးမျိုးအဲ့တော့ပြန်လဲတွက်ကြည့်လိုက်တဲ့အခါကျတော့ဥစဉ်ရဘဝကြီးတစ်ခုမှာ သာသနာပြုရတဲ့တလျှောက်သင်္ကန်းစဝတ်လာကြတဲ့ဟာဘဝတလျှောက်လုံးမှာလောကရန်ကဆက်တိုက်သွားတာအဲ့တော့ဥစဉ်ဘာဆင်ញင်လဲကံမဲ့ဥစဉ်ဆင်ញင်လာခြင်းနာတွေလာဘာတွေပဲလာလာ သာသနာအတွက်လှုပ်တာဥစဉ်အတွက်တခုမှမရှိဘူးဥစဉ်အတွက်တခုမှမရှိဘူးသာသနာအတွက်အလှုပ်လှုပ်ခဲ့ရင်းနဲ့ပဲအခုပြောသလိုပဲအမျိုးမျိုးတွေလောကရန်နေလာတာဟောမှာကျွေကျင်ခိုင်းကဖះထိတင်ခိုင်းလို့တခါထိသွားတင်တာအဲ့ဒီနာကဘုန်းကြီးတွေအပါ60 90ကဓာတ်တွေဒုတ်တွေနဲ့အဲ့ဒီဖះထိတင်တတ်မဲ့ဆိုပြီးတော့တခါလဲလောက်ခံရသေးတယ်ဒါဟိုဘဝမှာအများကြီးပါဥစဉ်ဘဝရဲ့ဖြတ်တန်းမှုတွေကိုဥစဉ်ပြောပြတာပါအဲ့ဒီတော့ကလည်း ဦးသိကြတဲ့ဘုန်းကြီးတွေကတော့မှအဲသေပြီးထင်းနေတာတဲ့။ဩကံရှိလေတတ်ခံသေမှာပေါ့ဘယ်တတ်နိုင်မလဲ။အထက်ကသွားဖះထိတင်ပေးပါဆိုလို့သွားထိတင်တာဟိုကနေကမကြိုက်တော့တခါတည်းဒုတ်တွေထားရနေဝိုင်းပြီးတော့အဲ့တော့တပည့်တော်ကလှုပ်ချင်လို့မဟုတ်ဘူးဟိုကရွှေကျင်ကိုင်းကဒါကြီးထိသွားတင်ပေးပါဆိုလို့လာပြီးတော့ထိတင်ပေးတာကဲအရှင်ဖះတို့ဖြတ်ချင်လဲဖြတ်တပည့်တော်တို့ကတော့လာပြီးတော့လှုပ်ဆိုလို့လှုပ်ပေးလိုက်တာဆိုပြီးတော့ဘဝရဲ့လောကရန်ကြီးကြုံတဲ့အခါကျတော့အဲ့ဒီနေညာကလည်း ညာကြီးတညာလုံး10နာရီလောက်အပြီးထွက်မထွက်ရင်တတ်မယ်ဆိုပြီးတော့အဲ့မှာအမိတ်ထုတ်တာအဲ့နဲ့မထွက်ဘူးကဲဖះရည်တာထီးတာပြီးအောင်တင်လိုက်တော့ဆိုပြီးတော့တညာလုံးတရားထိုင်နေကြတာဦးဇင်းတို့ညာလုံးပေါ့ပဲသူကသူတိုက်ချင်တဲ့လူတက်အဲ့ဒါသူတို့ကန္တာသူတို့အလုပ်အဲ့ဒါမနေ့ကျတော့6နာရီ9နာရီလောက်အုံအုံအုံအုံနဲ့ဒုတ်ဒိဓာရီနဲ့အကုန်လုံးအဲ့ဒါမျိုးတွေလည်းဖြစ်ဘဝကြီးလောကရန်မှာဖះတဲရင်ကြောင်းဆောက်ရင်လုပ်ငန်းတွေလုပ်ရင်းနဲ့ ကျန်းလိုက်တဲ့ logran တွေဥစဉ်ဘောကပြန်ကြည့်ရင်ကြောင်းမို့ချိုလျာပြောတယ်ဘုန်းကြီး logran တွေဘုန်းကြီးဘလို့မြင်ရင်ဆိုင်နေတာလဲတပည့်တော်တရားနဲ့ရင်ဆိုင်ရတာဗောလို့တရားမကြည့်ရင်လဲတောင်သေးလိုက်ဦးမယ်အမျိုးမျိုးတွေအနောက်ရက်တွေဘဝကြီးတစ်လျှောက်လုံးကသင်္ကန်းစဝတ်တဲ့အခုပြောတဲ့17နှစ်လောက်ကနေပြီးတော့ပြုတ်လာခဲ့တဲ့တစ်လျှောက်လုံးဟာအမျိုးမျိုးသော logran တွေကြားထဲမှာကြီးသွားနေရတာလေအဲ့ဒီ logran တွေကြားသွားနေရတော့ အဲ့ဒါကြီးတွေကပြစ်ချထားခဲ့မယ်ဆိုရင်ကိုကသာသနာအတွက်တာဝန်မကျေဘူးအဲ့ဒါကြောင့်မို့ဆိုပြီးတော့အခုဒီမှာလည်းအဲ့ဒါအခုဩစတြေးလျတိုက်မှာဒါဥစဉ်ဒီမှာလည်းပြောမှုပါတယ်ဒါဥစဉ်ငါဆူတောင်းများမှားခဲ့ပြီလားမသိဘူးနိုင်ငံသားမှာသာသနာပြုရပါလို့ဤလိုတောင်းခဲ့တဲ့ဆုအဲ့ဒီဆူတောင်းမှားပြီလားမသိဘူးစိတ်သက်တွေအယမ်းကြပြန်မြင်တဲ့စိတ်တွေအကြိမ်ကြိမ်ဖြစ်တာဒါပေမဲ့ကဲရွေးခဲ့တဲ့လမ်းကြီးတစ်ခု ဆုံးငန်းတိုင်အောင်ပဲငါသာသနာကိုပြုမယ်ဆိုတဲ့စိတ်နဲ့ပဲဦးဇင်းလှုပ်ရင်းလှုပ်ရင်းနဲ့ပဲအခုဒီလိုကြောင်းတိုက်ကြီးတွေအထိခုဖြစ်လာတာဘယ်တုန်းကမှလည်းဘယ်သူမှလည်းဒါမျိုးကြီးတွေဖြစ်အောင်လဲဒီမှာစိတ်ကူးကြမှာမဟုတ်ဘူးလေဦးဇင်းလက်ထက်မှာအတင်းတွန်းတိုက်ပြီးတော့လှုပ်ခဲ့တော့လှုပ်လေလောကဒန်ဆိုတာကြီးလေပဲเนาะအဲ့ဒါကြောင့်မို့ဘယ်နေရာဖြစ်ဖြစ်လောကဒန်ဆိုတာ လာမှာပဲလာရင်ဘာလို့ဆင်ရမလဲကံပဲဆင်ရမှာသူများအပြစ်သွားပုံချလို့မရဘူးလှုပ်တဲ့လူကအစ်စ် နော်ခံရတဲ့လူကအဲ့ဒါအဟောင်းကျွေးဆတာဒါကြောင့်မို့ပြုတ်သူအသစ်ဖြစ်သူအဟောင်းလို့ပြောတာအဲ့တော့ကိုယ့်ရဲ့ဝတ်ကျွေးတွေကိုယ့်ရဲ့ကံစားတာတွေဒါကိုယ့်အတွက်လုပ်နေတာမဟုတ်ဘူးကိုယ့်အတွက်ဆိုဒါလေးအေးဆေးတနေရာမှာဥစဉ်အေးချမ်းချမ်းလေးနေပြီးတာပဲဟုတ်တယ်မို့လားကိုယ့်ကိုဘာမှလည်းမလုပ်တော့ဘဲနဲ့တရားလေးကိုယ့်ကိုထိုင်ပြီးခုဘယ်ဘယ်မျိုးနေနေကိုယ်မကြည်ညိုမဲ့ဒကာဒကမတွေကိုယ်ကိုယ်ွယ်မဲ့တွေကဟိုပြည့်နေတာအသာလေးပဲကိုယ့်ကိုဘာမလုပ်တော့ဘူးဗျာဒီမှာအေးချမ်းလေးနဲ့နေခြင်းလဲနေရတော့ဗမာပြည်မှာ ကိုเจ้าနေရှိတယ်နေရင်သွားအေးဆေးလေးကိုကကိုဒါလေးနေရတယ်ရတယ်ဘောအခုမနေနိုင်အခုဒီမှာတပတ်တပတ်ဟိုတရားဝဲတွေဟောရတာ တမျိုးတခါတည်းကျန်တဲ့လုပ်ငန်းတွေကတမျိုးအမျိုးမျိုးတွေကြားထဲမှာလောကရန်တွေအခက်ခဲတွေမြောင်များစွာကြားထဲမှာသာသနာကြီးကိုပြုတ်ရတာဦးဇင်းတို့အတွက်မပါပါဘူးအပင်မန်းတလောက်ခံနေရတာဒကာဒကမတွေအတွက်အခုဒီနေ့ဆိုတာကောင်းကောင်းညမကြိတ်ရသေးဘူးကောင်းညမကြိတ်ရသေးဘူးအဲ့ဒါမနေ့ကဟိုမှာဆွတ်စားပြီးအခုနိုင်ဝက်လောက်လေခဏလေးပဲအဲ့ဒါသွားပြီးခဏလှဲရတယ် ညလည်းမှမေတ္တာဖို့တွေနဲ့ဟိုဆရာနိုင်ငံတကာဆရာတော်တွေကလည်းညလှန်ခေါ်ကြတာနဲ့တခါသူတို့နဲ့ညတနားထိုးပြီးမှမေတ္တာဖို့ဘာညာနဲ့မနေ့ကအာယုံဆုံးကတ်မယ်ဆိုပြီးတော့တခါစောကြီးပြန်ထဟိုကအဲ့ကျိန်းတာ3နာရီကျော်လောက်မှခဏလှဲရတာအဲစောကြီးပြန်ထရတယ်ဆိုတော့ဒါအခုမနေ့ပိုင်းမှာတရားဟောပြောဒါအခုကလေးပြီးပြီမနေ့ကဟိုမှာဆုံးကတ်တင်နဲ့ဟောပြောပြီးအခုဟောပြီးပြီးဒီကနေပြီးရင်ဒါအခု2နာရီ3နာရီနားပြီးညမှာဥစဉ်ပဋ္ဌာန်းဟောတော့မယ်ဒီနေ့ညဒီမဲဘုံမှာစပြီးတော့ ဟိုဘက်တော့ကိုအောင်မိုးနဲ့ဦးစင်းပြောထားတယ်ဒီတစ်ပတ်ကတော့မစနိုင်သေးဘူးဟိုနောက်တစ်ပတ်လောက်မှာပဋ္ဌာန်းကိုဝိပဿနာနဲ့ရှုပွားနည်းကိုကိုအောင်မိုးဘက်မှာဦးစင်းစဟောပေးမယ်မဲဘုံကတော့ဒီနေ့ညစဟောမှာည9နာရီဆိုရင်ဒါဦးစင်းဒီဘက်မှာစပြီးတော့ဟောပြီဆိုတော့ဆိုလိုရင်ကဦးစင်းတို့အရန်ကြိုးစားနေရတဲ့အခါကျတော့ဘဝမှာ log run တွေတိုက်ခိုက်တွေဆိုမြောင်များစွာလာတာဒီဟာတွေလာတော့လေစိတ်ပြက်သလားမပြက်အောင်လုပ်ယူရတာ တခါတလေစိတ်ဓာတ်ကျသွားတာရှိတယ်မလုချင်တော့တာတွေရှိတယ်ဒါပေမဲ့လည်းပြန်ပြီးတော့စ조사ပြီးတော့လှုပ်ရတာကြောင့်မို့ဦးဇင်းတို့ဒကာဒကမတွေလည်းလောကရန်တွေတွေ့ရင်ဦးဇင်းပြောချင်တာမတုံလှုပ်နဲ့နောက်မဆုံနဲ့ဒကာဒကမတွေကြုံတဲ့လောကရန်လည်းလာမှာပဲဦးဇင်းတို့လည်းလာမှာပဲဘလို့လောကရန်တွေလာလာဘလို့ဟာတွေပဲလာလာဦးဇင်းတို့တွေဟာကိုယ်လုပ်ငန်းကိုအခုပြောသလိုရှုပ်ထွေးနေတဲ့လောကကြီးမှာကိုယ်သီလမပြတ်စင်နဲ့ကိုယ်တမာတိမပြတ်စင်နဲ့ကိုယ်ပညာကိုမပြတ်စင်နဲ့သီလတမာတိပညာအပြတ်မခံဘဲနဲ့ ကံတရားတွေကိုဒါဆင်ញင်ပါတဲ့ကံတွေကိုဆင်ញင်ပြီးတော့ဩငါတို့ရဲ့အတိတ်ကဒီလိုဒီလိုတွေကံတွေရှိခဲ့လို့ဒါရင်တရားတွေတရားတွေဒီလိုဖြစ်တာပါလားလို့အတိတ်ကံတွေကိုဆင်ញင်သုံးသပ်ပြီးတော့မှလောက်ပါတဲ့เนาะအဲ့ဒါဆိုလို့ရှိရင်အဲ့ဒီဒေါသတွေဟာ ပြေပြောက်သွားတယ်တဲ့နောက်ပြီးတော့ကံပြီးတော့ဇာဇာဆိုတာဇတ်တော်တွေကိုဆင်ញင်ကြည့်ရတယ် ဇတ်တော်တွေထဲမှာဦးဇင်းတို့ဖရာအလောင်းတော်မြောင်မင်းမဟာကပိဇတ်ဆိုတာဖရာအလောင်းတော်မြောင်မင်းကနွားပြောက်ရှာတဲ့ပုံနာ6ထက်ပြုတ်ကြနေတာသေတော့မှာပဲဒီကောင်တော့ငါမကယ်ရင်သေတော့မှာပဲဆိုပြီးတော့ဖရာအလောင်းမြောင်မင်းကတောထဲမှာဆင်းပြီးတော့အဲ့ဒီ6ကြီးတဲ့ဆင်းပြီးတော့သွားပြီးတော့ကယ်တာလေကယ်ပြီးတော့အပေါ်ရောက်တော့မောလွန်ပန်းလွန်လို့ သူ့ပေါင်လေးပေါ်ခဏလှဲပြီးတော့မှိန်ပြီးတော့အိတ်တာဟိုကဘာကြံလဲဆိုတော့အိမ်ပြန်သွားရင်တော့ကဲဘာမှမပါရင်အိမ်ကအမျိုးသမီးစူးနေလေဦးမယ်ဒီမြောက်ပဲခေါင်းကြောက်ခဲနဲ့ထုတက်ပြီးငါယူသွားတော့မယ်ဆိုပြီးတော့ခေါင်းတခါတည်းကြောက်ခဲနဲ့ထထုတာဟိုကကြက်ကောင်းမမီတော့လန့်ပြန်ပြီးထပြီးတော့တွေးတွေကဖြန်ဖြန်ကြလို့ဩလောကမှာဒီလိုလူတွေကလည်းရှိသေးတာပဲလို့ပြောတယ်တဲ့နော်ဖះလောက်တော့မြောက်မင်း ပြောတဲ့စကားလောကမှာဒီလိုလူတွေကလည်းရှိသေးတာပဲတဲ့နော်ကျေသူတရားတွေပြုလုပ်ပြီးတော့တခါတည်းရိုင်းရိုင်းဆိုင်ဆိုင်စော်ကားကြတာရုပ်မာကြတာလေနော်လောကကြီးကဒီလိုလူတွေလည်းရှိသေးတယ်ဒါကြောင့်မို့အဲ့လိုဇတ်တော်မျိုးတွေကိုလည်းဆင်းရင်ပြီးတော့အော်တို့ဖះအလောင်းတော်ကြီးအဲ့မှာဘလောက်စိတ်ထားမွန်မြတ်တယ်လဲဆိုတော့ဟိုလူကလမ်းသွားမယ်လမ်းသူပျောက်နေပြီဆက်သွားရင်လည်းအစာရေသာပြတ်ပြီသူသေတော့မှာ အဲ့ဒါကိုတခါတကယ်မင်းကငါအောက်ကတော့မကယ်ရဲတော့ဘူးငါခေါင်းကသွေးဆက်ကြရတာမင်းလိုက်ခဲ့ပါတော့ဆိုပြီးတော့တခါတည်းဆုံးကန်းတိုင်အောင်တော်လန်းကိုထွက်အောင်ဒီတစ်ပင်တပင်နဲ့တပင်ခုန်ကူးပြီးတော့ခေါင်းတွေကသွေးဆက်တွေကြတာကိုအဲ့ဒီသူ့ပေါ်ရက်ဆက်တဲ့ပုံနာပေါ်မှာကဲတင်သွားတယ်နော်အဲ့တော့ဓမ္မပါဠိသရိုသားအလောင်းလေးဖះအလောင်းတော့ဖြစ်တုံးကလည်း တခါတည်းရှင်ဒေဝရအလောင်းကဖအေးဖះအလောင်းကသားမျက်စိမြင်တာနဲ့အကိုတခါတည်းဒေါသဖြစ်ပြီးတော့လက်ဖြတ်ခြေဖြတ်တခါတည်းလှုပ်ပြက်အဲ့ဒါမျိုးတွေတခါတည်းလှုပ်တဲ့ဘဝမှာလဲဒီတိုင်းပဲသိခံခဲ့တာပါပဲတဲ့သူ့ဖေပေါ်မှာဒေါသမဖြစ်ပါဘူးအဲ့ဒီလိုရှေ့ကဖះအလောင်းသူတော်ကောင်းနေခန္တီဝါဒီရသေဇဆိုလူတိုင်းသိတယ်ဟိုကကလာဘူးမင်းကကိုတော့ဘာချင်းကျင့်တော့ ခံဒီကျင့်ကြက်ပါတယ်တကာကြီးအော်တော်တော်ခံနိုင်လားကိုတော့လက်တွေစမ်းသေးတာပေါ့ဖြတ်စမ်းနှာခေါင်းကဲသိခံနိုင်သေးလားသိခံနိုင်ပါတယ်ကဲနရွက်ဖြတ်သိခံနိုင်သေးလားသိခံနိုင်ပါတယ်ဩလက်ဖြတ်စမ်းအောင်လက်တွေဖြတ်ခြေထောက်တွေဖြတ်သိခံနိုင်လားမေးတာသိခံနိုင်ပါတယ်တကာကြီးဒါလောက်ဒီဖြတ်တာတောင်သိခံရကဲသွားလေအောင်တော့ဆိုနောက်ဆုံး level ဖြတ်တတ်ခံခဲ့ရတယ်သိခံတာပါပဲသိခံတဲ့မြတ်စွာဘုရားအလောင်း ကောင်းရာတုကတိသွားပြီးတော့ဟောကလာဘူးမင်းမြေတောင်မျိုးသွားတယ်နော်လူမိုက်တွေရဲ့လမ်းကသွားရလမ်းကအဲ့ဒါပါပဲနော်အဲ့တော့ဦးဇင်းတော်ကသူတို့ကိုဒီလိုကံတရားတွေနော်စင်ញံသုံးသက်ဇတ်တော်တွေဖះဟောတဲ့ဇတ်တော်တွေဒေသနာတွေစင်ញံသုံးသက်စမ်းပါအဲ့လိုစင်ញံသုံးသက်ပြီးဩငါတို့ရဲ့ဖះငါတို့ရဲ့ဆရာသခင်ဆိုတာဒီလိုသူတော်ကောင်းကြီးပါလားငါတို့ဟာသူတော်ကောင်းဖြစ်ရင် အဲ့ဒီသူတော်ကောင်းလမ်းစဉ်ငါတို့လိုက်ရမှာပါလားဖះအလောင်းတော်ကြီးဟာဒီလိုတွေကျင့်သွားတာပါလားလို့အဲ့ဒီလိုစင်ကျင်သုံးတတ်ရတယ်တဲ့နော်မတက်ကနိတယ်နောက်တစ်ခုကမတက်ကဆိုအနမတက်ကတန်တရာကိုမုံလိုက်တဲ့လူတယောက်ဟာတဲ့တကယ်တမ်းကတော့အတိတ်ဘဝတစ်ခုမှာကိုယ့်ကိုအင်မတန်မှကျေးဇူးတရားတွေကြီးမားခဲ့ဘူးတဲ့ အမေတော်၎င်းအဖေတော်၎င်းဖြစ်ခဲ့ဘူးတယ်ဒါအခုအမျိုးသမီးဆိုအမျိုးသမီးကြီးပဲသွားနေတာလည်းမဟုတ်ဘူးနော်အမျိုးသားလည်းအမျိုးသားကြီးပဲသွားနေတာလည်းမဟုတ်ဘူးအမျိုးသမီးတွေကလည်းအမျိုးသားဖြစ်ခြင်းသီလတွေလုံအောင်ဖြစ်နော်လှူဒါန်းမှုတွေဒါနတွေသေချာလုပ်အမျိုးသားဘဝတွေစုတွေတောင်းအဲ့ဒါမျိုးဆိုအမျိုးသားဘဝပြန်ရောက်သွားတာပဲစိတ်ပဲလေနော်ဒီကအမျိုးသားတွေကလည်း ကိုကအမျိုးသမီးသွားမဖြစ်ချင်ပေမဲ့သူတို့ကသားများကျွလွန်မှုတွေစော်ကားမှုတွေအဲ့ဒီအာယုန်တွေသွားများလိုက်ပြီဆိုရင် तू ကလည်းသွားပြီးအမျိုးသမီးပြန်ဖြစ်တာ။ဒါကြောင့်မို့ဒီကိုယ့်ရဲ့ရန်သူဖြစ်ခဲ့တဲ့ပုံကိုဆိုတာတဲ့တကယ်တမ်းစဉ်းစားလိုက်ရင်တော့ဘဝတန်တရာမှာအမေလဲတော်ခဲ့ဘူးတဲ့အဖေလဲတော်ခဲ့ဘူးတဲ့အကိုတွေအမတွေလဲတော်ခဲ့ဘူးတဲ့ပုံကိုတဲ့။အဲ့ဒီတော်ခဲ့ဘူးတဲ့ပုံကိုကြီးကို ကိုသွားပြီးတော့ရန်ညှိုးမထားတော့ပါဘူး ဘဝတွေဝဲသွားလို့သားလေငါရဲ့ရန်သူကြီးဖြစ်နေတာတကယ်တမ်းတော့သူဟာငါရဲ့ကျေးဇူးရှင်ကြီးပါလို့အဲ့လိုသိပြီးတော့သူ့ပေါ်မှာဖြေပြောက်ရတယ်အနာမတကတန်တရာကိုပြန်ဆင်ញင်ပြီးတော့เนาะဒါကြောင့်မို့အနာမတကတန်တရာပြန်ဆင်ញင်ပြီးတော့လှုပ်လိုက်ရင်အခုဒါမာနမာနကြီးကအင်မတန်တကိုးကြီးတဲ့ရှင်မောက်ကလန်ကိုတခါတော့မှဗိုက်တာအောင်လှုပ်ထားတာ ရှင်မောက်ကလန်တကောကြည့်တဲ့ရှင်မောက်ကလန်ဘိုက်နာအောင်လုပ်ထားတော့ယဟန္တာဆိုတာလဲဆင်ញင်မသိတာလေ။အော်ဒီနေ့ဘာအစားမြန်မှားလို့လဲဆိုပြီးတော့ဆင်ញင်ကြည့်လိုက်တော့ဘယ်ဟုတ်မလဲမာနကထလုပ်ထားတာ။ဟဲ့မာနမင်းမလုပ်နဲ့။ဟမ်ဒီကတော့ရမ်းချနေတာငါလည်း तू မြင်တာမဟုတ်ဘူးဆိုပြီး तू ကဆက်လုပ်နေတာ။ငါမင်းမြင်တယ်မင်းသိလဲသိတယ်။အဲ့မှာဘာလုပ်လဲဆိုတော့ရှင်မောက်ကလန်ဆွေမျိုးဆက်ပြတယ် ငါအရင်ဘဝတုန်းကမင်းရဲ့ဦးလေးတော်တာဒုတ်တိဆိုတဲ့မန္တကြီးငါဖြစ်ခဲ့တာအဲ့တုန်းကအဲ့ဒီမှာဘုရားရှင်ရဲ့အဂတဝါကကိုငါကလေးကိုဝင်ပို့ပြီးတော့တခါတည်းကြောက်ခဲနဲ့ထုလို့အဲ့ဒီဘဝမှာယဟနာမထေကြီးပဋိနိဗ္ဗာန်ပြုတ်သွားတော့မြတ်စွာဘုရားလဲကြည့်လိုက်တော့အော်မိုက်လိုက်တဲ့မာနဆိုပြီးတော့အဲ့မှာခွန့်ဆိုကြောက်ခဲနဲ့ကလေးဝင်ပို့ပြီးထုလိုက်တယ်ထုလိုက်တဲ့အခါခေါင်းမှန်တော့ပြစ်လဲကြသွားပြီးတော့ အဲ့ဒီနားတွင်ပြိဋိနိဗ္ဗာန်ပြုရတာတဲမိုက်တာပဲမာနဆိုပြီးတော့ကြည့်လိုက်တဲ့အချိန်မှာပဲ तू သေပြီးတော့မာဝီဒီငယ်ရောက်ရတယ်အရိယာတွေသူတော်ကောင်းတွေမင်းမပြတ်မှားပါနဲ့ကွာမင်းနဲ့ငါနဲ့ဟာဘဝမှာဆွေတွေမျိုးတွေပါသူတော်ကောင်းတွေပြမှားလို့ဘာမှအကျိုးမရအပယ်ငရဲတာပဲမိသူတော်ကောင်းတွေပြမှားရင်အဲ့ဒါကြောင့်မို့အပယ်ငရဲတာပဲမိမယ်မင်းမလုံးနဲ့ဆိုပြီးတော့မှအဲ့ဒီမှာဆုံးမလိုက်တော့မှမာနထွက်ပြေးရနော်ဒါကြောင့်မို့ အနာမတက်ကတန်တရာမှာဦးဇင်းတို့တွေကျင်လည်ခဲ့တဲ့အခါတယောက်နဲ့တယောက်မတော်ဘူးတဲ့ဘဝတွေမရောက်ဘူးတဲ့ဘဝတွေမရှိပါဘူးတဲ့ဒီဘဝမှာသူတို့ပြောတာ ဆိုတာတွေကိုအဲ့ဒီလိုဆင်ញင်ပြီးတော့လဲခွင့်လွှတ်လိုက်စမ်းပါနော်အာနိသင်မတက်ကနိသင်ဆိုအာနိသင်ဆိုမေတ္တာအကျိုးအာနိသင်တွေပြောတာမေတ္တာတရားကိုများတာတဲ့တကယ်တမ်းသာပွားများနေမယ်ဆိုရင်နော် မေတ္တာအကျိုး7မျိုးအိမ်တို့ချမ်းသာ ကောင်းစွာအိမ်မက်တဲ့နော်အိတ်တဲ့အခါနိုးတဲ့အခါချမ်းချမ်းသာသာအိပ်ရတယ်နိုးရတယ်အိမ်မက်တွေကောင်းမွန်တဲ့အိမ်မက်တွေမက်တယ်ချစ်လျက်လူနာစောင့်လာနာများစိတ်မိသားတို့မေတ္တာတရားများများတာပွားနေရင်တဲ့လူတွေနတ်တွေကလည်းအယမ်းချစ်တယ်နော်နတ်တွေကလည်းစောင့်ရှောက်တယ်အဲ့ဒီပုံကိုနော်မေတ္တာပွားနေတဲ့ပုံကိုနတ်များ နော်ဆောင်းလန်းနာများစိတ်မိထားတို့ရှောင်ရှားကိုမှာလျင်စွာစိတ်တည်အစိတ်တို့ဒါလန်လက်နဲ့တို့မေတ္တာပွားနေတဲ့အချိန်မှာဝင်လို့မရဘူးမေတ္တာပွားနေတဲ့အချိန်မှာနော်ဝင်လို့မရဘူးတဲ့ဒါကြောင့်မို့ဒီနွားမကြီးတကောင်သူ့သားလေးကိုနှုတ်တိုက်နေတဲ့အချိန်မှာလှန်နဲ့ထိုးတာအဲ့လှန်ကိုကောက်သွားတယ်ဘာလို့လဲသားဒီမှာစိတ်ကချမ်းသာစေခြင်းနဲ့စိတ်လေးဖြစ်နေတာ နော်အဲ့ဒါကြောင့်မို့ဒီမေတ္တာလူတွေလည်းမှာလဲမေတ္တာလွတ်သွားတဲ့အချိန်ဒီခန္ဓာကိုအစိတ်တွေလေးများတွေဖောက်လို့ရမေတ္တာကမ္မထံကိုလောက်လုံနေတဲ့အချိန်ဘလို့မှဖောက်လို့မရဘူးတဲ့မေတ္တာကမ္မထံရဲ့စွမ်းအားเนาะအင်မတန်အားကြီးတယ်တဲ့เนาะနတ်တွေလည်းအင်မတန်ချစ်တယ်ရွှင်ကြီးမျက်နာသေခါမတွေလားလေပြမမေတ္တာကမ္မထံများများလို့နေမျက်နာကြည့်လိုက်တာနဲ့ကြီးလာတယ်တဲ့ရွှင်ကြီးမျက်နာသူ့ရဲ့မျက်နာတွေက ကြည့်လိုက်ရရင်ကိုရွှင်လန်းပြီးတော့အော်ကြည့်ရတာကိုကြည်နုလိုက်တာသူမျက်နှာလေးကသူမေတ္တာဓာတ်ရဲ့စွမ်းအားအဲ့ဒါမျိုးဖြစ်လာနော်အဲ့ဒီလိုနဲ့သေခါမတွေ့တဲ့သေတဲ့ခါကျတော့လေတွေးတွေးဝေဝေမသေးရဘူးတဲ့နော်လားလေပြမဇန်တိရအောင်ထိကျင့်သွားမယ်ဆိုပြမပြည်ထိမေတ္တာကမ္မထမ်းရဲ့အကျိုးကရပါတယ်တဲ့ပြမပြည်ထိနော်အဲ့ဒါကြောင့်မို့အဲ့ဒီလို မေတ္တာတွေဒါပွားမယ်ဆိုလို့ရှိရင်အဲ့ဒီအကျိုးတရားတွေအာနိသင်တွေအကုန်ရနိုင်တယ်တဲ့မေတ္တာကမ္မထမ်းကြီးอ่ะเนาะအဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာဓမ္မတွေကဒေါသတွေကိုပယ်ခြင်းရင်မေတ္တာတုတ်တွေရွတ်တာတို့မေတ္တာကမ္မထမ်းပွားတာတို့အဲ့ဒါတွေများများလုပ်ပေးရမှာเนาะမေတ္တာကမ္မထမ်းနေနာနာပွားမေတ္တာတုတ်တွေနာနာရွတ်เนาะရွတ်တယ်ပွားတယ်ဆိုအဲ့မှာနတ်တွေကအရန်ချစ်ခင်လာတယ်တဲ့နတ်တွေကအရန်စောင့်ရှောက်ကြတယ်အဲ့ဒီမေတ္တာပွားနေတဲ့ပုံကို အစိတ်တို့ဒါလန်လက်နဲ့ဘာမှဒုက္ခနာကိုဖောက်လို့လည်းမရထိုးလို့လည်းမရလှုပ်လို့လည်းမရပါဘူးတဲ့ဒါကြောင့်မို့မေတ္တာပွားရင် အကျိုးတရားအမတန်ကြီးမားပါတယ်နော်မတက္ကာနိသင်ဓာတ်ရှင်ပေတောင်ဓာတ်ရှင်ဆိုတာကဓာတ်တရားတွေကိုဆင်ញင်ခိုင်းတာပြောတာသုံးသတကုဋ္ဌာသနဲ့ဆင်ញင်လိုက်ရင်ပထဝီဓာတ် ဆံမင်းတို့ခြေသေးတို့လက်သေးတို့သွားတို့အယိုးတို့အသားတို့အမာအပြော့ပေါ့နော်ခန္ဓာကိုယ်ကြီးတစ်ခုလုံးမှာပထဝီဓာတ်တွေအော်ငါမုံနာကသူ့ရဲ့ဆပင်ကိုမုံနာလားအသားကိုမုံနာလားအယိုးကိုမုံနာလားဘယ်ဟာကိုငါမုံနာလဲလို့ဆင်ញင်ကြည်သန်းတဲ့မုံတဲ့စိတ်ကပျောက်တောင်ထွက်သွားတယ်ဦးဇင်းတို့အဖျားလေးပေါ်မှာမုံချင်းသေးတင်တင်လို့မရဘူးလေလိတ်လိန်ကြတာ အဖျားလေးပေါ်မှာမုံညင်းသစ်တွေပြုတ်ပြုတ်ကြသလိုပဲတဲ့အဲ့ဒီဒေါသစိတ်တွေဟာပျောက်သွားတတ်တယ်တဲ့ဒီလူကငါမုံနေမုံနေမုံနေဆိုတာအဲ့ဒီမုံနေတယ်ဆိုအော်ငါသူ့မုံတာသူ့ဆပင်မုံတာလားအသားမုံတာလားအယိုးမုံတာလားအရင်မုံတာလားဥမုံတာလားကျင်ကြီးမုံတာလားကျင်ငယ်မုံတာလားချွဲမုံတာလားတလိပ်မုံတာလားဆိုပြီးတော့အဲ့ဒီမှာဓာလေးပါးနဲ့တာခွဲချမ်းစိတ်ဖြာပြီးတော့တာသူ့ရဲ့မုံတဲ့အကြောင်းရင်းကို ရှာစမ်းပါ မုံစရာရှာမတွေ့ဘူးပြညတ်တွေဒရက်တွေထင်တယ်လို့သာလွင်ဒီလူကြီးအဆိုင်ခဲကြီးအာသူငါ့ကိုဘာလုပ်ဘူးတဲ့ငါ့ကိုဘာပြောဘူးတဲ့ तू ကငါ့ကိုဘလို့ဆဲဘူးတဲ့ငါ့ကိုဘလို့လုပ်ဘူးတဲ့ဆိုပြီးမုံနေတာတဲ့တကယ်တမ်းတော့အဲ့ဒါတွေထုတ်ပြလိုက်ရင်အခုပြောတဲ့ဓာတ်တွေနဲ့ဆင်ញင်လိုက်ရင်အဲ့ဒီအမုံတရားတွေအကုန်ပျောက်သွားတယ်ပေးတောင်းဓာတ်ရှင်ပေးတောင်းပေးတရားရှိပေးလိုက်ဖို့တဲ့ ကိုကတောင်းယူလို့ရမယ့်အရာရှိရင်လည်းကဲဗာလေးတော့ငါ့ကိုတော့ဘလို့လုပ်ပါပြန်ပြီးတော့တောင်းဆိုမေတ္တာနဲ့ပဲအလုံးကိုပေးစရာရှိတာပေးလိုက်ပေးလိုက်တော့အပြင်လည်းပဲမုန်းတဲ့လူတွေကိုကိုပြန်ချစ်သွားတယ်နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကတော့ပေးစရာရှိတာပေးလိုက်တဲ့တောင်းစရာရှိတာလေးတောင်းတချို့တလေကကိုယ့်ရဲ့တောင်းမှုလေးကိုသူမျှော်လင့်နေတယ်အဲ့ဒါမျိုးကြောင့်အေးငါ့ကိုဘာကူညီလေးပေးပါအောင်အဲ့လိုလေးတောင်းဆိုလိုက်တဲ့အခါမှာလည်းပဲ သူတို့ကအကူကြီးလေးတွေပြန်ပေးပြီးတော့အဲ့ဒီကနေပြန်ခင်သွားတတ်တာလည်းရှိတယ်တခါတလေကြတော့လည်းတောင်းလို့မုံသွားတာလည်းရှိတတ်တာပေါ့နော်တောင်းလို့မုံသွားတဲ့ဟာတွေကလည်းအများကြီးပဲရောက်မို့ဟိုမတောင်းရရရဟန်းတော်တွေနော်ငှက်တွေအိတ်တန်းတက်နေတဲ့ငှက်တွေမရှိသေးခြင်းတဲ့အခါကျတော့ဆူလိုက်တာဒီငှက်ဒီကိုတော့အဲ့ငှက်တွေမရှိသေးခြင်းမလားဟာမရှိသေးခြင်းဘူးလွယ်လွယ်လေးပါညအိတ်တန်းတက်တဲ့အချိန်အသင်ငှက်တော့အတောင်မှန်တစ်ခုစီပေးပါပေးပါလို့တာ အော်လိုက်စမ်းနဲ့ကိုတော့တပတ်မကြဘူးလို့ပြောတာတကယ်ကိုတပတ်မကြဘူးတဲ့ငှက်တွေအကုန်ပြန်ပြေးကုန်တယ်သူတို့အတောင်မှန်တောင်းလို့နဂါကြီးလာခါသားတဲ့ရသိနဂါကြီးကိုကြောက်တာသူကလည်းဟိုကလာလာခါသားပါတယ်သူမှ तू ကကြောက်လို့အဲ့ဒါနဲ့ဘလို့လောက်အမှာတော့မလာသေးကြုံလားမလာသေးခြင်းမူသူ့တွေ့ရတာကိုကြောက်လို့လွယ်လွယ်လေးပါမုံနဲ့ဆေးကဘာလဲတောင်းလိုက်တယ်သူဒီဘာရှိလဲဆိုဗရံများကြီးတွေ့တယ်အေးအဲ့ဗရံများတာတောင်းတယ် သုံးရက်ကိုမခံဘူးငကားတခါတည်းပြေးတာတဲ့နော်ဒါကြောင့်မို့တောင်းတိုင်းတော့လည်းမကောင်းဘူးပေါ့သူ့ပေးတင်ပေးလိုက်တာပေးတောင်းတင်တောင်းလိုက်တာလေးတောင်းပြီးတော့ဒါအခွင့်တင်တဲ့အခါမှာပြေပြောက်ကြောင်းလေးကိုဖះဟောဒီဟာတွေကအထက်ကရာဆရာတော်ဖះကြီးတွေကဒါဖွင့်ပြတာလေနော်အဲ့ဒါကြောင့်မို့ဦးဇင်းတော်အခုဒီ7မျိုးကိုတစ်မျိုးမဟုတ်တစ်မျိုးသုံးကြည့်ပါလို့ပြောတာနော်တစ်မျိုးမဟုတ်တစ်မျိုးဝင်ဇံဝင်သားလည်းကြည့်တယ်နော် ဇံဝင်စားကြည့်ဇံကလည်းမရဘူးဆိုတော့လွှကဲဖះကလွှာကြီးနဲ့ဖြတ်တာတောင်မှမမုန်းနဲ့လို့ပြောတာသူငါ့ကိုလွှဖြတ်တဲ့လောက်တော့မလုပ်သေးပါဘူးဆိုပြီးတော့ကျဲစုတာပြန်တင်သားမှာတဲ့နော်ကျဲစုတာပြန်တင်သားမှာတဲ့နော်ဒါလည်းတကယ်သူတော်ကောင်းတွေရဲ့အလေးချင်းပဲနော်ဦးဇင်းတို့အိန္ဒိယမှာနေတော့ဂန္ဒီရဲ့အကြောင်းတွေဖတ်ကြည့်တဲ့အခါကျတော့အာတကယ်သူဟာဗုဒ္ဓဘာသာမဖြစ်ပေမဲ့သူ့ရဲ့စိတ်ထားများမြင့်မြတ်လိုက်တာဦးဇင်းတို့ဒီ အေဘင်္ဂလားဒေ့ရှ်ဆိုတာဟိုတုန်းကဒါကပါကစ္စတန် East Pakistan West Pakistan လေအဲ့ဒီမှာအိန္ဒိယနဲ့မှာပါကစ္စတန်ခွဲလိုက်တဲ့အခါကျတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရဲ့အနောက်ကပါကစ္စတန်နှစ်ခုဖြစ်သွားတာနှစ်ခုဖြစ်သွားတဲ့အချိန်မှာအဲ့ဒီမှာဒီဘက်ကပါကစ္စတန်အခုဘင်္ဂလားဒေ့ရှ်ဖြစ်သွားတဲ့ဟာကပါကစ္စတန်ဒီကနေမှာနောက်မှပြန်ခွဲတာအဲ့ဒီမှာသူတို့ပြဿနာတွေအိန္ဒိယနဲ့အကြီးကျယ်ပြဿနာတွေတက်တဲ့အခါကျတော့ အိန္ဒိယဘက်ကဟိန္ဒူအမျိုးသမီးတွေကိုတခါတည်းရက်ဆက်ဆက်တတ်ဖြတ်ပြီးတော့ဖျက်ဆီးကြအိန္ဒိယတွေကပုံကိုယ်တွေကတခါပြန်လက်စားချေမယ်လို့တော့ဂန္ဒီရပြောတယ်မလောက်ရဘူးတဲ့တိုးတိုးလှုပ်လို့ကိုကဒါမျိုးလှုပ်ရင်ကိုကလူယုံမှာဖြစ်မှာ မလှုပ်နဲ့ဆိုပြီးတော့နောက်ဆုံးတော့ तू အဲ့ဒါနဲ့ပဲအသက်ပေးရတာပါပဲအဲ့ဒီလိုတွေ तू ကတကက်ကိုသူတော်ကောင်းအကျင့်မြတ်နဲ့သိခံတဲ့အခါကျတော့သူ့ရဲ့အနည်းနေတယောက်ကဘလို့မှသိမခံနိုင်တော့ဘူး ဒီလောက်အထိဟိုသူများတွေကလှုပ်တာတော့မှဒီဘက်ကဒီလောက်သိခံမလားဆိုပြီးသူ့ရဲ့သိခံမှုကဘယ်ဘက်ပါရိုက်ရင်ညာဘက်ပါထိုးပြီးသူ့ရဲ့သိခံမှုကလမ်းမှာသွားရင်းနဲ့ယထာပေါ်မှာအိန္ဒိယယထာဆိုတော့ပြုတ်သိမ့်ညက်နေတာဒါခါလဲဦးဇင်းတို့အခုကလကတာတက်ကသူကနေဦးဇင်းနေတဲ့စုဘစကရမ်ဘက်ကိုအဲ့ဒါကြောင်းတက်ပြီးညတိုင်ပြန်ပြီဆိုလို့ရှိရင်အဲ့ဒီယထာပေါ်ကနေအောက်ကိုတိုးကြိတ်ဆင်းသင်္ကန်းယုံထားတဲ့ဒီသင်္ကန်းကအကုန်ကြွတ်ကြရက်တာ ဟောက်ရောက်ရသင်္ကန်းကိုပြန်ဆွဲယူရတယ်လူတွေဘလောက်ကြက်တယ်လဲဆိုတာယထာတစီတစီဆိုတာပြုတ်သိမ့်ညက်အိန္ဒိယဆိုတာအဲ့ဒါမျိုးအဲ့တော့အဲ့လိုတွေတိုးခွေစီးရတဲ့ခါကျတော့ဖက်နှက်တစ်ဖက်ကကြွကြတဲ့ခါကျတော့ဘာလုပ်လဲဆိုနောက်ထပ်တစ်ဖက်ပါတခါတည်းအဲ့ဒီမှာအောက်ပြစ်ချပေးတာဟာဆရာကြီးဘာဖြစ်လို့ခင်ဗျပြစ်ချလဲဩ तू လည်းတစ်ဖက်တည်းသုံးမရဘူးငါလည်းတစ်ဖက်တည်းသုံးမရအဲ့တော့နှစ်ဖက်ပြစ်ချလိုက်တော့ तू သုံးရတာပေါ့ကွာလို့ပြောတယ်တဲ့ဒါသူတို့ဟာအခုပြောတယ်တကယ်သူတော်ကောင်းဓာတ်ခံနေနော် ဒါသူတို့ဟာဗုဒ္ဓဘာသာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်တဲ့ပုံကိုကြီးတွေတောင်မှဒီခန္တီတွေကိုဒီလိုကျင့်သုံးပြီးတော့တခါတည်းပါးကိုတစ်ဖက်ရရင်နောက်တစ်ဖက်ထိုးပေးမယ်တဲ့ဒါသူ့ရဲ့ဝါဒတဲ့နော်ဘလောက်ကောင်းလဲဒါတကယ်သူတို့လည်းအခုပြောသလိုဒါတကယ်သူတော်စင်ကြီးတွေနေမှာဘဝတွေမှာဒါအထုံတွေပါခဲ့လို့ဒီလိုသိခံနိုင်ခြင်းဆိုတဲ့အကျင့်တွေကျင့်တာအဲ့လိုအကျင့်မြတ်တွေကိုအခုဦးဇင်းတို့ကလည်းသာသနာတွင်မှာနေရတဲ့ခါကျတော့ဦးဇင်းတို့လောကရန်တွေကြုံတော့အဲ့လိုပဲဆင်ញားမှာပဲ ဘာတွေကြုံလာကြုံလာကြိုက်တာလောက်ကြိုက်တာဖြစ်ကဲတိခါဖယားကတော့မှလွှာကြီးနဲ့ဖြတ်တာတော့မှတိခါမှလို့ပြောတာဩငါလွှာနဲ့ဖြတ်သေးတာမှမဟုတ်တာဆိုတော့ဒီအတွေးနဲ့ပဲဦးဇင်းတို့တိခါမှာပဲလေဟုတ်တယ်မဟုတ်လားတိခါသူကသူဘာလောက်လို့တိခါလောက်တဲ့လူကသူ့အပြည့်သူကသူအစ်စ်အကျွေးယူတာကိုကခံရတဲ့လူကကျွေးဟောင်းဆက်တာပြုံးပြုံးတာဆက်နော်အဲ့ဒါကြောင့်မို့ဝင်လွှာလွှာကြီးနဲ့ဖြတ်တာကိုလည်းသိခံရမယ်လို့ဘုရားဟောတာကိုအကြောင်းပြုပြီးတော့သိခံမှာ ကြံကောင်းကွက်လေးတွေကိုရှာကြံလိုက်စမ်းပါအဲ့ဒါဆိုကောင်းကွက်လေးတွေ့ရင်လည်းခွင့်လွတ်နိုင်ပါတယ်တဏှာဘာမှကိုကောင်းကွက်ကိုရှာမတွေ့ရင်တော့အော်တဏှာလိုက်ပါအပေတန်တရာမှာဘလောက်များခံရအောင်မှမသိဘူးမကောင်းမှုတွေလုပ်ခဲ့တယ်မကောင်းမှုတွေပြောခဲ့တဲ့ပုံကိုယ်တွေဩလုလှိမ့်ပြီးတော့ဟိုမှာတခါတည်းနေရောညရောတစ်စက္ကန့်လေးမှာချမ်းသာမရှိတဲ့ငရဲပုံတွေအပေပုံတွေမှာခံစားနေရတယ် သူတို့ရဲ့ဘဝတွေကြည့်ပြီးဩသွားရှာတော့မှာသွားရှာတော့မှာဆိုပြီးကြည့်ပြီးတနာပါတဲ့ဟောကြားတဲ့ကိုကိုကိုတရားဓမ္မတွေပြန်ဆုံးမဩငါဘာဖြစ်လို့သူတို့တို့လူမိုက်တွေနဲ့တူမိုက်နေမှာလဲဩသူတို့ကသူတို့ဘာလုပ်လို့လှုပ်ချင်တာလှုပ်ပြောချင်တာပြောနော်သိခံမယ်ကိုစိတ်ကိုအစင်းရမခံတော့ဘူးဆိုတော့အဲ့ဒီစိတ်မျိုးတွေမွေးသားမှာတဲ့အဲ့ဒီလိုများနာမွဲပြီးတော့တေးသေးချာချာလေးတွေလှုပ်ရင်လည်းပဲ ပြေပြောက်သွားတတ်ပါတယ်ကံတရားတွေကိုလည်းဆင်ញင်ပါတဲ့နော်အော်ငါခုခံရနေရခံနေရတာငါမဟုတ်ဖက်နဲ့အပြောခံရတယ်ဆိုးခံရတယ်ဆွဆွဲခံရတယ်ငါမဟုတ်ဖက်နဲ့ခံရတာဆိုပြီးဒေါသမဖြစ်နဲ့တဲ့နော်မြတ်စွာဘုရားအာအရှင်ကိုင်တော်ပါကတာမဏေလေးကိုအဲ့ဟာလေးနဲ့ဆုံးမတော့ချစ်သားတဲ့ဟိုမှာတခိုးကပြေးလာတာကိုရင်ကရှင်သာတိဗုဒ္ဓရာဒီမှာသင်္ကန်းဝတ်တာအသက်16နှစ်19နှစ်အရွယ်လောက် ကိုရင်ဘဝသင်္ကန်းဝပြီးတော့မနက်ခင်းတပိတ်လေးဂိုင်းပြီးတော့ရှေ့ခက်ကဆိုတော့ဘာမှရှိမှာမဟုတ်ဘူးလေတောကြိုတောင်ကြားနေကြရတာအဲ့နာရှိတဲ့ရေကန်လေးမှာသွားပြီးတော့မျက်နာလေးသွားတစ်ပြီးတော့ကြွားတဲ့ဆွန့်ငံဝင်မယ်ဆိုတပိတ်လေးကုန်းပေါ်မှာချရေတဲ့ဆွာသွားပြီးတော့အဲ့ဒီမှာမျက်နာတစ်နေတော့ဟိုကတခိုးတခိုးတခိုးဆိုလိုက်လာပြီးတခိုးကမလွတ်နိုင်တော့သူ့တပိတ်ထဲမှာအဲ့ဒီယတနာတို့ပြစ်ထည့်ပြီးတော့ထွက်ပြေးရောဟိုကနောက်ကလူတွေကလိုက်လာတော့ ဟာဒီနာတင်ပျောက်သွားပြီပျောက်သွားပြီဆိုတော့ဟိုကကန်ဆိုးကျင်တော့ကိုရင်ကရေထဲကနေတက်လာတဲ့တပိတ်ထဲမှာလဲအထုပ်အောင်မှာကိုရင်ကတခိုးခိုးပြီးမှဒီလာပြီးဟန်ဆောင်နေတာဆိုပြီးတော့ဝိုက်ဖမ်းပြီးတော့တခါတည်းအဲ့ဒီမှာပုံနာကြီးထံအပ်တော့ပုံနာကသိတယ်အောင်မှာငါသမီးနဲ့ပေးသားတော့ကတော့မင်းညင်းသွားတဲ့ကောင်တွေ့ကြသေးတာပေါ့ကွာဆိုပြီးတော့တခါတည်းတခြင်းရှိုးပြီးတော့ တခါတည်းတုတ်တန်ကြီးမှာထားတာတကြေရှိုခံရတယ်ဆိုတော့ကြည်နည်းနည်းတော့တော့ဒုက္ခမဟုတ်ဘူးညီညူအော်ဟစ်ငိုယောပြီးတော့တရားမှမကိန်းသေးတဲ့အချိန်ကိုပုံနာပေါ်မှာလဲဒေါသဖြစ်လှုပ်တဲ့လူတွေပေါ်မှာလဲဒေါသဖြစ်ငါ့ကိုမဟုတ်ဖဲနဲ့လှုပ်ရမလားဆိုပြီးအဲ့ဒီအချိန်မှာမြတ်စွာဘုရားသွားတရားပေးတာချစ်သားတဲ့အဲ့ဒီဒေါသကြီးကမင်းကိုငရဲချမှာဟိုကပုံနာချတာလည်းမဟုတ်ဘူးငရဲကို အဲ့စောတော့သူ့လာဖမ်းတဲ့လူကချတာလည်းမဟုတ်ဘူးငရဲဘသူကချမှာလဲအဲ့ကိုစိတ်တန်တန်မှာဖြစ်နေတဲ့အဲ့ဒေါသကငရဲချမှာအဲ့ဒီဒေါသကြီးနဲ့မင်းဘာဖြစ်လို့ပေါင်းနေမှာလဲချက်သားဆိုပြီးတော့မြတ်စွာဘုရားတရားပေးပြီးတော့မှအဲ့ဒီဒေါသတရားတွေဖယ်ရှားပြီးတော့အကဲရှုစမ်းဆိုပြီးတော့တခါတည်းဝေဒနာတွေဒီလောက်ပြင်းထန်နေတဲ့ဝေဒနာကြီးပေါ်မှာတခါတည်းသေလူမျောပါဖြစ်နေတဲ့ဟာကြီးပေါ်မှာအဲ့ဝေဒနာတွေကြည်စမ်း အခုဒုက္ခဝေဒနာတွေပေါ်လိုက်ဒုက္ခဝေဒနာတွေပေါ်လိုက်ဒုက္ခဝေဒနာနောက်တာယာတက်တာသွားတဲ့အခါကျတော့လောဘလေးဖြစ်တယ်ဖြစ်တဲ့လောဘလေးကလည်းဖြစ်ပြီးပြက်အာဒုက္ခကြီးပြင်းထန်တဲ့ဝေဒနာကြီးဖြစ်တဲ့အခါကျပြန်တော့လဲဒေါသဖြစ်ဖြစ်တဲ့ဝေဒနာလည်းခံစားပြီးပြက်ဩဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာသုံးပါးဒီတရားတွေဟာသူ့အတူခံစားပြီးပြက်သွားတာပဲနောက်ဆုံးတော့ငါသူတော်ယောက်ျားမိန်းမဘာမှမရှိဘူးဘယ်သူ့ဘောမှဒေါသလည်းမဖြစ်ဘူးတောကလည်းမဖြစ်တော့ဘူး ဝေဒနာ၃ပါးရဲ့အပေါ်မှာတခါတဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ပါးတင်ပြီးတော့ရှုလိုက်တာတခါတဲ့ယဟန္တာကြီးဖြစ်ပြီးတော့အဲ့ဒီအာကုသိုလ်တွေကျွတ်ပြီးဝင်းလုံးကျွတ်သွားတယ်တဲ့ဘာတန်ရာမှမကြံတော့ဘူးတရားကကယ်သွားတာဖះကယ်လိုက်လို့မရဘူးနော်မြတ်စွာဘုရားကတနာလို့ဆိုပြီးတော့တကောတော်နဲ့ဖန်သိမိကယ်ထားလဲနောက်ထပ်တခါပြန်ခံနေရအောင်မှာဘာလို့သူ့ကိုကြွေးမကုံသေးဘူးမကုံသေးလို့မြတ်စွာဘုရားကအဲ့ဒီ တခြင်းရှိုးရဲ့တန်လန်းကြီးကိုတရားပေးပြီးတော့အဲ့ဒီပုံနာပေါ်ရောတခိုးတွေပေါ်ရောဟောတခိုးဆွဆွဲတဲ့လူတွေပေါ်ရောဒေါသမဖြစ်တော့နဲ့ဆိုဖះအဆုံးမကိုတီအောင်ထားသန်းဆိုတော့ဥဇင်းတို့တွေလည်းအဲ့လိုပဲထားရမှာပါဥဇင်းတို့ရဲ့တန်တာမှာဘလို့လောကရန်တွေပဲလာကြလာကြဘလို့မုန်းတဲ့လူတွေပဲတွေ့တွေ့သူတို့အပေါ်မှာလှုပ်ချင်တာလှုပ်ပါစေเนาะအခုပြောတဲ့အကြောင်းဤ7နီးနဲ့ ဝင်းလွှကြံတနာဟောကြားကံစာမတက်ကနိတင်ဓာတ်ရှင်ပေတောင်ရန်ညိုးပေါင်းပျောက်ကြောင်း31ဆိုတဲ့အတိုင်းဦးဇင်းတို့ကအဲ့ဒါလေးနဲ့ဆင်းញင်းနော်ကံတရားတွေဆင်းញင်းနော်ဇတ်တော်တွေကိုပြန်ဆင်းញင်းအဲ့ဒီလိုနဲ့အားလုံးကိုကိုကိုကိုတရားတွေနဲ့ပြန်ဆုံးမှရှေ့ကသူတော်ကောင်းတွေလည်းဒီလိုအခက်ခဲတွေဒီလိုလောကရန်တွေကြုံရရှာတာပဲအဲ့ဒီကြုံရတဲ့လောကရန်တွေထဲကနေမှငါတို့ဟာလည်းပဲ ဒီလိုပဲကြိုးစားမှာပဲဘဝတန်တရာကြီးဆိုတာဒီလိုပဲဆိုတာကိုဆင်ញင်ပါနှလုံးသွင်းပါအဲ့လိုဆင်ញင်နှလုံးသွင်းပြီးတော့အခု7မျိုးတစ်ချက်လေးပြန်ပြီးတော့မှတ်မိမှတ်ချင်တဲ့ပုံကိုများအတွက်ဝင်လွှဝင်ဆိုတာဇံဝင်သားတာလွှဆိုတာလွှရဲ့ဥပမာကြံဆိုတာသူ့ဘောကောင်းတာလေးဘာလေးများရှိတယ်လဲဆိုကြံစီစဉ်းစားပေးလိုက်နော်တဏှာဆိုတာ ကောင်းတာကိုရှာမတွေ့ရင်သူ့ပေါ်တနာလိုက်ပါတဲ့ဟောကြကိုကိုကိုဆုံးမဟောကြပေးပါတဲ့နော်သူတို့နဲ့သူ့ဖက်ပြိုင်နေလို့ဘာလို့မှလဲဆိုပြီးတော့ကံတဲ့နောက်ဆုံးဘလို့မှမရရင်ကိုခံရတဲ့အခါတွေမှာကံတရားသာ ပုံချပြီးတော့ဩကံပေါ်ပဲကံအကြောင်းပဲဆိုပြီးတော့နေပါဇတ်ဇာဆိုတာကဇတ်တော်တွေကိုဆင်ញင်ပါတဲ့ဖះနဲ့အရိယာတွေသူတော်ကောင်းတွေဒီလိုပဲရင်ဆိုင်ပြီးတော့ဖြည့်ရှင်းပြီးဘဝတွေလောကရန်တွေကြုံသွားရတာတွေပေါ့နော် မတက်ကနိသင်အနမတက်ကတန်တရာမှာငါတို့ရဲ့ဆွေမျိုးတွေတော်ခဲ့ကြတယ်နော်နောက်ပြီးတော့အာနိသင်မေတ္တာအကျိုးအာနိသင်ဒေါသစိတ်ဖြစ်တာကြီးပဲငါတို့နေနေတာနဲ့စာရင်အော်မေတ္တာလေးပို့ပါမယ်ဒေါသကပူလောင်တယ်မေတ္တာကအေးမြတယ်အဲ့တော့ဒေါသဖြစ်ပြီးဆဲဆိုနေမဲ့အစားတော်ပြီငါမေတ္တာပဲပို့တော့မယ်သူအကြောင်းမတွေးတော့ဘူးသူတို့ဟာမတွေးတော့ဘူးဆိုပြီးတော့ကိုယ်စိတ်မှာမေတ္တာလေးပို့ပါတဲ့။နောက်မေတ္တာအာနိသင် ဒါရှင်အဲ့လိုမှမရရင်ဩငါတို့မုန်းတယ်ဆိုတော့ဒီလူကြီးကတကယ်တော့ဝိပဿနာနဲ့ကြည့်တော့သူဟာမနေ့ကယုတ်ကဒီနေ့မရှိတော့ဘူးပြီးခဲ့တဲ့လကယုတ်ကဒီလမရှိတော့ဘူးအခုပြောနေတဲ့အချိန်ဟာနောက်ထပ်ပြန်ကြည့်မရှိတော့ဘူးဩသူ့ယုတ်စင်တွေလည်းပြောင်းငါတို့ယုတ်စင်တွေလည်းပြောင်းလဲနေတာအဲ့ဒါကြောင့်မို့ခုတ်ရတခြားရှာရတလွဲအကုန်ဖြစ်နေရတာသူတို့လောက်ခဲ့တာကမနေ့ကနောက်ပြီးခဲ့တဲ့လကပြီးခဲ့တဲ့နှစ်ကအာကိုကအခုပြန်ပြီးကိုကဖြစ်နေရတာဆိုတော့ တကယ်တမ်းကအဲ့သူပြောတော့ကဆိုတော့ကယုတ်ဓမ္မနန္ဓမ္မယုတ်တရားနန္တရားဆိုတာမရှိတော့ပါဘူးတဲ့เนาะပြောတော့ကဆိုတော့ကတွေမရှိတော့ဘူးတဲ့เนาะအဲ့ဒါကြောင့်မို့အဲ့လိုဓာတ်သဘောတွေကိုလည်းဆင်ញင်ပါတဲ့ပေးတောင်းတဲ့မေတ္တာနဲ့ပေးစရာရှိတာပေးတောင်းတဲ့နာလေးတောင်းပြီးတော့အဲ့လိုလည်းပြေးလဲအောင်လုပ်ရင်တော့အဲ့ဒီရံညိုးတွေအလုံးပြေပါတယ်တဲ့ဒါရံညိုးပြေနေပေါ့เนาะအဲ့တော့ဦးဇင်းတို့ကတော့ဖះရှင်ရဲ့ဤတွေထဲမှာဦးဇင်းတို့ အကောင်းဆုံးမြတ်စွာဘုရားကိုပုံနာကြီးကဆဲတဲ့ဟာလေးတစ်ခုရှိပါတယ်ပုံနာကမြတ်စွာဘုရားပြောတာဆိုတာကိုတော်ကအချောင်စားတဲ့ပုံကိုသူများတွေကဟိုမှာနှစ်ဖူးကချွေချေမကြအောင်ရှာရတဲ့ဟာကိုမနဲ့ခင်းတပိတ်လေးလွယ်ပြီးတော့အချောင်စားတဲ့ပုံကိုအမျိုးမျိုးပြောဆိုဆဲမြတ်စွာဘုရားကချက်သားတဲ့မင်းငါဘုရားပေါ်ပြောကျင်တာပြောလို့ပြီးပြီလား ပေးပြီမင်းကငါမေးပါဦးမင်းမင်းသူများအိမ်အလဲမသွားဘူးလားတဲ့သွားဖို့တာပေါ့တဲ့အလဲသွားတဲ့အခါမှာလက်ဆောင်ယူမသွားဘူးလားအာယူသွားဘူးတာပေါ့တဲ့လက်ဆောင်နေတဲ့အဲ့ဒီမင်းယူသွားတဲ့လက်ဆောင်ကိုအဲ့ဒီအိမ်ရှင်ကို ပေးတော့အိမ်ရှင်ကမယူရင်မင်းဘာလုပ်မှာလဲအဲကိုပစ္စည်းတဲ့ကိုယ့်အကိုယူမှာပေါ့တဲ့အေးခုမှတ်ထားတဲ့ မင်းငါပေါ်ဆဲတယ်ဆိုတယ်ဆွဆွဲတယ်မကောင်းမှုမြောင်များစွာမင်းလှုပ်တာငါတခုမှလက်မခံဘူးအဲ့ဒါမင်းကုန်ပြန်ရမှာအဲ့ဒါဗုဒ္ဓရဲ့နီးပဲနော်ဗုဒ္ဓရဲ့နီးကတော့ပြောကျင်တာပြောဆဲကျင်တာဆဲသိခံနေလိုက်မယ်အဲ့ဒါဒီ तू ပဲအဲ့ဒီအကျိုး तू ရလိမ့်နော်အဲ့ဒီအကျိုး तू ရလိမ့်မယ်ဒါဥစဉ်တော်ဗုဒ္ဓရဲ့နီးပါနော်ကြံတဲ့နီးကတော့ဥစဉ်တော် ဒီလိုဖြစ်ပြီးမှဖြေဖြောက်နေတာနဲ့စာရင်နေ့စဉ်မေတ္တာတုတ်တွေရွတ်ချင်းမေတ္တာကမ္မထာနေပွားခြင်းကိုနေ့တိုင်းလုပ်ပေးပါနေ့တိုင်းနေ့တိုင်းကိုမေတ္တာကမ္မထာနေစိတ်ဖြန်းနေလို့ရှိရင်ဒေါသတွေအဖြစ်တွေနည်းလာတယ်ကြမ်းကြမ်းထမ်းထမ်းကြီးတွေဖြစ်မလာတော့ဘူးမေတ္တာရဲ့စွမ်းအားကြောင့်ဒေါသကြီးမိတွေဝုံဝုံထတောက်နေတဲ့အချိန်ကျမှဟာငါမေတ္တာထပို့မလို့လှုပ်လို့ကမနိုင်တော့ဘူးဟိုကမိကအရန်တောက်နေပြီနော် မိကအရန်တောက်နေပြီစပြီးမိလောင်တဲ့အချိန်မှာထပြီးတော့အဝတ်လင်းနဲ့ထပြီးလို့ရတာအိမ်ကြီးတစ်လုံးလုံးလောင်တဲ့အချိန်ကျအဲ့မိဟိုအဝတ်နဲ့ထပြီးလို့မရတော့ဘူးเนาะအဲ့ဒါကြောင့်မို့အဲ့ဒီလောက်ထိမဖြစ်အောင်က နေစဉ်နေတိုင်းမှာအော်ငါရဲ့စိတ်ထဲမှာမေတ္တာကိုကြည်ကြည်နူးနူးလေးအရှိရဆိုရင်အရှိရနိုင်ရှိသောအလုံးသောလူနာမြမတ္တဝါတွေကြမ်းမာလို့ချမ်းသာကြပါစေဆိုပြီးတော့အရက်ဆယ်မျက်နှာကိုလှည့်ပြီးတော့ပို့တာ ကိုကိုကိုပို့ကိုရဲ့မိသားစုတွေပို့เนาะအမေတွေအဖွေတွေမိသားစုတွေเนาะအဲ့လိုနဲ့တခါတည်းမြို့တွေရွာတွေနိုင်ငံတွေနယ်ပယ်တွေမေတ္တာကမ္မထာနေတာပွားပြီးနေသမှာတဲ့ဖះအောင်ဝေတန္တရာမင်းကြီးမေတ္တာကမ္မထာပွားတာ73မိုင်တယောဇနာဆိုတော့72မိုင်ကွယ်73မိုင်လို့လည်းခေါ်ကြတာပေါ့နော်အဲ့ဒီလောက်အတွင်းမှာရှိနေတဲ့ တလိษံတွေဟာတကောင်နဲ့တကောင်ကြိုက်တာတတ်တာတော့မလုပ်တော့ဘူးတဲ့သူရဲ့မေတ္တာအစွမ်းကြောင့်နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ကအော်ဒေါသဖြစ်ပြီးတော့ဒါတွေကြည့်လိုက်စိတ်တွေဆင်းရဲလိုက်ကိုယ်ဒုက္ခပေးတဲ့လူမြင်လိုက်တောကဖြစ်လိုက်ဒေါသဖြစ်လိုက် အာဒီလူကြီးကငါဘလို့လောက်ပြန်ကောင်းမယ်ဟော तू ကကိုယ့်ပေါ်ယုံမာတာတွေကိုကပြန်ပြီးတော့ယုံမာတာနဲ့သွားပြီးတော့ရှင်ပြိုင်မယ်ဖက်ပြိုင်မယ် လောက်ကြမယ်ဆိုကိုပဲလူမိုက်ဖြစ်မယ်ကိုပဲနောက်ထပ်တန်တရာချွေးတွေပြန်တင်အကုသိုလ်တွေပြန်တက်နော်အခုမြင်တာတွေပေါ်မှာကြည်လေးဟာဆဲဟာဆိုဟာကြာလာတော့ဘာဖြစ်လာလဲပူလောင်လာပူလောင်လာတာသူ့မြင်လဲဆဲကျင်လာကိုမြင်လဲဆဲကျင်လာတယ်ဆိုတော့အဲ့ဒီအပြင်ကလာတဲ့အပူဓာမီကအိမ်ထဲမှာရောက်ပြီးတော့ခန္ဓာကိုယ်ကဒေါသလှိုင်းနေတိမ်လုံးကူးလာ ဒေါသလိုက်နေကိုးလာတဲ့အခါကျတော့ပူလောင်လာတယ်ဒါကဦးဇင်းတော်တရားတော်မတွေတရားများများအားထုတ်လိုက်အဲ့ဒါသိလာဒေါသရဲ့လှိုင်းအပူလှိုင်းကြီးတွေဟာအာကုဇုလှိုင်းကြီးတွေဟာအပူလှိုင်းကြီးတွေပူတယ်အဲ့ဒီဟာကြီးတွေဟာအဲ့ဒီအပူလှိုင်းကြီးတွေဟာတရားများများအားထုတ်လာလို့ရှိရင်သိတာတယ်ဝင်လာတာနဲ့ကိုအဲ့ဒီလှိုင်းတွေကလာရိုက်တယ်မေတ္တာအေးလှိုင်းကလည်းဒီတိုင်းပဲ ကြောင်းတိုက်တွေအိမ်တွေပရိတ်ပဋ္ဌာန်းတွေများများရွတ်မေတ္တာများများပို့နေတဲ့အိမ်တွေဝင်လိုက်တာနဲ့ကိုစိတ်ကကြည်နူးပြီးတော့အဲ့ဓာတ်တွေကအေးနေတာနော်အဲ့ဒါကြောင့်မို့ကိုယ့်ရဲ့စိတ်တန်တာမှာဩကိုကနံပါတ်1ပဲကိုကအရေးကြီးဆုံးပဲအဲ့ဒီဒေါသတရားဆိုတာကိုယ်တန်တာမှာဖြစ်တာအဲ့ဒီကိုယ်တန်တာမှာဖြစ်တာကိုဘယ်သူမှလာပြီးပယ်မပေးဘူးမိမိကိုယ်တိုင်သာလေအဲ့ဒေါသကိုပယ်ရမယ် ကိုယ့်ရဲ့အဲ့ဒီဒေါသကိုပယ်ချောင်းဖြစ်တဲ့ဟာစိတ်ဓာနုပဒနာလေးရှုမယ်ဆိုရင်လည်းမြတ်စွာဘုရားကသာဒေါသစိတ်တံသာဒေါသစိတ်ဓာမိတိပဇာနာတိဒေါသဖြင့်ဖြစ်တဲ့စိတ်ကိုမြင်အောင်ကြည့်အဲ့ဒီစိတ်လေးဖြစ်ပြီးပြတ်တာကိုရှုနော်အဲ့ဒီလိုကိုယ့်ရဲ့စိတ်တွေကိုတခါတဲ့ဆင်ញံမှာသုံးသပ်ပါအော်ငါရဲ့စိတ်မှာအခုအော်ဒေါသတွေဖြစ်နေလိုက်တာဒစီဒဏန်းကြီးဒီဒေါသတွေဟာ အပယ်ချမဲ့ဒေါသတွေအဲ့ဒီစောသောကမြင်နေရတဲ့ ရန်သူဖြစ်တဲ့ပုံကိုကြီးတွေကချမှာမဟုတ်ဘူးသူတို့ကသူတို့ဟာသူတို့သူတို့မကောင်းမှုသူကလှုပ်သွားတာကိုကအဲ့ဒါကြီးကိုမြင်ပြီးအမလေးလှုပ်ရက်လေခြင်းပြုတ်ရက်လေခြင်းဆိုပြီးဩဒေါသတွေဖြစ်ဒေါသတွေဖြစ်ပြီးတော့မီးတွေကူးတာကူးတာကူးတာเนาะအကုသိုလ်မီးကလည်းကူးတယ်เนาะဦးဇင်းတို့အိန္ဒိယမှာနေတော့ကကလကတာမှာအာကလေးမလေးတယောက်ကိုသူတို့အဲ့တိုက်မှာစောင့်နေဒလဝန်ကဒီစော်ကားပြီးတော့မှသူတတ်တယ် အဲ့ဒီအချိန်မှာဦးဇင်းတို့ဟိုမွတ်စလင်တမတအဲ့အဲ့တမတာကြီးလက်ထက်မှာအဲ့တမတာကြီးကလည်းကလေးတွေအရန်ချစ်တာအာအဲ့အဲ့တမတာကြီးကပညာလည်းအရန်တတ်တဲ့ပုဂ္ဂိုလ်ကြီးသူကအဲ့ဒါနဲ့သူကအဲ့မှာအုပ်ချုပ်နေတဲ့အချိန်မှာအဲ့ဒီအမှုဖြစ်တာအမှုဖြစ်တော့နောက်ပိုင်းတော့ပေါ်သွားတာပေါ်သွားတဲ့ခါကျတော့ဟိုကတောင်းပန်တယ်သူဟိုဟိုတမတထံဟိုကခွင့်မပြုတော့ဘူးဒါလောက်ရက်ဆက်တဲ့ပုဂ္ဂိုလ်တခါတည်းအဲ့ဒီမှာဟိုလှုပ်တော့ဆိုပြီးတော့ကြိုးမိန်ချလိုက်တာ ကျိုးမိန်ချလိုက်တဲ့အခါကျတော့တနိုင်ငံလုံးသူတို့ကျိုးမိန်မချတာကြာလာပြီအဲ့ဒီကြာလာပြီဆိုတော့ဟာကျိုးမိန်မနေ့ဖန်ချမယ်တဲ့မနေ့9နာရီချမယ်တဲ့ချမယ်တဲ့ဆိုတော့ညကလေး TV တွေသတင်းတွေအုံထအာ TV တွေကြည်ကြကြည်ကြကြည်ကြနဲ့ဆိုပြီးတော့အဲ့ဒီမှာနေတခါတည်းမနေ့ကျတော့ကျိုးတင်တင်တာတော့မပြပါဘူးသူတို့ဟိုခံအလောင်းကြီးပဲပြတာပေါ့နော်ဒီကနေသူတို့တတ်လိုက်ပြီကျိုးနဲ့အဲကျိုးတင်တင်တတ်လိုက်ပြီဆိုပြီးအလောင်းကိုပြလိုက်တာအဲ့ဒါလည်းနောက်ရက်တွေကြည်ကြတော့ကလေးတွေက အဖေဇွဲဟိုကျိုးစင်တင်တော့ဘာလဲဩလေပင်ကျိုးခွင်းဆိုပြီးဒီလို ကျိုးချီပြီးတတ်တာဆိုတာပြောလိုက်တာအဲ့ဒါမအေဖေတယ်မသိခင်မအဲ့ကလေးတွေကအပေါ်ကနေမှကျိုးချီပြီးတော့ခုံချတယ်လေကဲအာကုဆိုတွေကူးပုံမြန်နော်အဲ့ဒါနဲ့တခါတည်းကိုအဲ့ဒါနှစ်ယောက်သုံးယောက်လောက်ကလေးတွေအဲ့လိုတွေဖြစ်ကုန်တော့အိုးဟောလေးဒီကြောင်နဲ့အကုန်တတိထတတိထနဲ့ဆိုပြီးတော့ဒီမြင်ရပေါ်ကနေမှကူးဆက်သွားတဲ့အာကုဆိုမီးတွေတော်တော်နဲ့အတိတ်ကဘာတွေဆက်သွယ်လာခဲ့ကြတယ်မသိဘူး ဒီဟာကြိုးဇွဲကြိုးချပြီးဒီလိုလုပ်တယ်ဆိုတဲ့ဟာကိုကျိုးစင်တင်တတ်တယ်ဆိုတာပြောတာနဲ့သူတို့ကသူထအဲ့လိုလုပ်ပြီးတော့လောက်ကုန်တာကူးကုန်တာမိတွေအကုစုမိတွေနော်ဒါကြောင့်မို့ကိုယ့်အိမ်ထဲမှာမြင်တာတွေပေါ်မှာဟာဟိုဒေါသဖြစ်လိုက်ဒီဒေါသဖြစ်လိုက်အာဒေါသတွေအတင်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်အဲ့ဒေါသတွေဘာဖြစ်အပူလှိုင်းတွေဖြစ်ဟာဟိုလိုပြောဒီလိုပြောဟိုကဒေါသဖြစ်ဒီကဒေါသဖြစ်ဆိုတော့ကိုယ့်အိမ်ထဲမှာအပူမေးတွေလှိုင်းနေတက်ဘာဖြစ်လာပြီလဲဆိုတော့နေရတဲ့မိသားစုတွေမငြိမ်းချမ်းတော့အဲ့ဒါကြောင့်မို့ လောကကြီးကတော့ကြုံနေရမှာပဲနော်ညောင်များစွာသောဟောဒီလောကကြီးထဲမှာဒီလိုတွေဝတ်ကြွေးတွေကံကြွေးတွေကြုံနေရတာဘာကြောင့်လဲမြတ်စွာဘုရားကအပြင်းကိုရှာဟောဒီခန္ဓာရလို့ခန္ဓာမရရင်အဆဲမခံရတော့ဘူးအနှိမ့်ဆက်လည်းမခံရတော့ဘူးနာမဖြက်လည်းမခံရတော့ဘူးခန္ဓာရှိလို့ဦးဇင်းတို့တွေအဲ့ဓာတွေအကုန်ခံရတာ အကြောင်းရင်းရှာတော့အဲ့ဒီခန္ဓာယာခြင်းဒီအပြစ်ပဲဒီလောကရန်တရားတွေလာခြင်းသူများနှိပ်စက်ခြင်းဟာအပြစ်မဟုတ်ဘူးအဲ့ဒီခန္ဓာရလို့ဒါလျင်အဲ့ဒီလောကရန်တရားတွေနာမဖြတ်ခြင်းဂုံတိတ်ခါချခြင်း မတော်မတရားလောက်ခံရခြင်းเนาะအဲ့ဒါတွေအကုန်လုံးလောက်ခံရခြင်းနာမဖြတ်ခံရခြင်း ဖြစ်နေတာဒီဘာကြောင့်လဲတရားဓမ္မတို့ခန္ဓာရလို့တဲ့ခန္ဓာမရအောင်မလုပ်ပါတော့ဝိပဿနာရှုပါတော့เนาะ ဒါကြောင့်မို့မေတ္တာကမ္မထာနေများများပွားဝိပဿနာရှုပေါ်လာတဲ့စိတ်ဒေါသဖြစ်ရင်ဖြစ်တဲ့စိတ်လေးဖြစ်ပြီးပြတ်တယ်လို့ရှုတောကစိတ်လေးဖြစ်ရင်ဖြစ်တယ်ပြီးပြတ်တယ်လို့ရှုအဲ့ဒီဒေါသတွေတောကတွေအဲ့ဒီဟာတွေကနေမှသွားမှာနော်ဒစီတန်းကြီးနောက်ကမနာလိုခြင်းတွေလိုက်လာမယ်ဝန်တိုခြင်းတွေလိုက်လာမယ်နော်အိတ်သားတို့မစ္စရိယတို့အိုးအကုသိုလ်တရားတွေဒစီတန်းကြီးကိုနောက်လိုက်လာမှာဒေါသတွေတောကတွေနောက်ကနေဒါကြောင့်မို့အဲ့ဒီဒေါသကိုသူတော်ကောင်းတွေကမပေါင်းတော့ဘူး တဲ့မပေါင်းဖက်တော့ဘူးတဲ့အตาလေးဒီတိုင်းကြည့်ရင်တော့ဒေါသကဘာမှမဟုတ်ဘူးလို့ထင်ပေမဲ့အပေါ်ယံမှာပြားစကားလို့တာချိုးတယ်ထင်ရပေမဲ့သေရင်ငရဲပုံကိုချပစ်မဲ့အရာကြီးအဲ့တော့ဦးဇင်းတို့ဒကာဒကမတွေကဩငါတို့မြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းတွေ့ထိတိုင်းကြံတွေးတိုင်းဆိုတော့အာယုံ6ပါးဒကာ6ပေါက်မှာမမြင်တာပေါ်မှာမကြိုက်တာဖြစ်တော့ဒေါသ နော်အဲ့ဒီဒေါသကဘာလဲဝေဒနာပေါ်မှာမရှုနိုင်လိုက်လို့နော်စိတ်ပေါ်မှာမရှုနိုင်လိုက်လို့တိဏ္ဏသင်္ကတိဖတ်တော့မျက်စိအကြည်ရဲ့ဟိုကအဆင်းရဲ့နှစ်ခုတိုက်တာအဲ့ဒီနှစ်ခုတိုက်ချင်း အကြောင်းကြောင့်မြင်သိစိတ်ပေါ်တာအကျိုးအဲ့ဒီမြင်သိစိတ်ကို မရှုနိုင်လိုက်လို့ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တာအဲ့ပေါ်မှာခံစားတာအဲ့တော့စိတ်ကိုရှုရှုဝေဒနာကိုရှုရှု မြင်မြင်တာလေးကိုတတိထားမြင်မြင်တယ်ကြားရင်ကြားတယ်နားရင်နားတယ်စားရင်စားတယ်ထိရင်ထိတယ်သိရင်သိတယ်ဆိုဒါသမထသမထနဲ့မှတ်လည်းရတယ်နော်မြင်တာမြင်တယ်လို့သိလိုက်ကြားရင်ကြားတယ်လို့သိလိုက်နားနားတယ်လို့သိလိုက်စားစားတယ်လို့သိလိုက်ဒါကသိတိုင်းသိတိုင်းကိုမှတ်တာအဲ့ဒါသမထအဲ့ဒီသိတိုင်းသိတိုင်းမှတ်ရာကနေမှဩဒီအတိလေးတွေဟာသူ့အတူခံစားပြီးပြက်နေပါလားဆိုပြီးတော့ အဲ့ဒီကနေခံစားတဲ့သဘောရှုလိုက်ဝေဒနာဒါလည်းတမထပဲနော်ခံစားတဲ့သဘော မြင်မြင်တယ်မှတ်ရင်တမထမြင်တာလည်းဖြစ်ပြီးပြတ်တယ်လို့ရှုရင်ဝိပဿနာခံစားတယ်လို့ရှုရင်တမထခံစားတာလေးပြတ်သွားတာမြင်အောင်ရှုနိုင်ရင်ဝိပဿနာအဲ့တော့စိတ်ဓာနုပဒနာရှုမှလားဝေဒနာနုပဒနာရှုမှလားယုတ်ကမ္မထံကာယ ानु ပဒနာနဲ့ဝေဒနာနုပဒနာကမ္မထံကြတော့ ဉာဏ်နဲ့နဲ့ထိုင်းတဲ့ပုံကောများအဲ့ကမ္မထာနေစရှုရင်ပိုကောင်းတယ်မြင်လွယ်တယ်တဲ့ယုတ်ကမ္မထာနဲ့ဝေဒနာကမ္မထာနေရစိတ်ဓာနုပဒနာနဲ့ဓမ္မနုပဒနာအဲ့ဒီကမ္မထာနှစ်မျိုးကြတော့ဉာဏ်ထက်တဲ့ပုံကောများတော့ပိုကောင်းတယ်သူတို့ကဉာဏ်ပိုပြီးတော့ထင်လွယ်မြင်လွယ်တယ်အဲ့တော့ကိုကအော်မြင်တာလေးတွေပေါ်မှာနန္တရားဘောကနေမှာအော်မြင်တာလေးကလည်းမြင်ပြီးပြတ်တာပါလားကြားတာလေးကလည်းကြားကြားသိစိတ်လေးပေါ်တယ်ပေါ်ပြီးပြတ်တယ်နန္တိစိတ်လေးပေါ်တယ်ပေါ်ပြီးပြတ်တယ်ဆိုပြီးတော့စိတ်လေးတစ်လုံးရဲ့ ပေါ်သွားတာပြတ်သွားတာအဲ့ဒါလေးကိုလိုက်လိုက်ရှုရင်ဒါစိတ်ဓာနုပဒနာခံစားတဲ့သဘောလေးကိုလိုက်လိုက်လိုက်လိုက်ပြီးတော့ရှုလိုက်ဝေဒနာနုပဒနာဆိုတော့အဲ့ဒီလိုတတိပဋ္ဌာန်တရား၄ပါးတဲ့ကမိမိကကာယ ानु ပဒနာရှုမယ်ဆိုရင်ကာယ ानु ပဒနာရှုစိတ်ဓာနုပဒနာရှုခြင်းစိတ်ဓာနုပဒနာဝေဒနာနုပဒနာရှုမယ်ဆိုဝေဒနာနုပဒနာ နော်အဲ့ဒီလိုကမ္မထန်တစ်မျိုးမျိုးကိုယူပြီးတော့မှတာမိမိစိတ်လေးကိုဆုံးမပြီးတော့ပွားများပြီးတော့အထုတ်ပြီးတော့နေကြမယ်ဆိုရင်တော့ဦးဇင်းတို့တရားဓမ္မတွေရဲ့ဘဝဟာငြိမ်းအေးသောဘဝပိုင်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့မချမ်းသာတာဘာကြောင့်လဲမြတ်စွာဘုရားပုံနာအမင်းမှာဒေါသကြောင့်เนาะအမျက်ဒေါသကိုမပယ်လို့ဆင်းရဲတာ အမျက်ဒေါသပယ်မှချမ်းသာမယ်။ အမျက်ဒေါသပယ်ရင် ချမ်းချမ်းသာသာအိပ်ရမယ်နေရမယ်အမျက်ဒေါသမပယ်နိုင်သေးသမျှနော်ကြည်လိုက်တိုင်းကြည်လိုက်တိုင်းမြင်လိုက်တိုင်းမြင်လိုက်တိုင်းဒေါသတွေဖြစ်ပြီးတော့အိတ်မပြောစမဝင်ဖြစ်ရပါတယ်တဲ့ဒါကြောင့်မို့ကိုယ်စိတ်ကို ဆုံးမပြီးတော့ဩဒါအရိယာတွေသူတော်ကောင်းတွေရဲ့လမ်းကတော့ဒီငါတို့တန်တန်မှာရှိနေတဲ့ဒေါသကိုပဲပယ်တယ်ကြံတဲ့လူသွားမပယ်ဘူးပယ်လို့မှမရတာဟုတ်တယ်မို့လား ပယ်လို့ရခြင်းတကဘာလို့မကောင်းတဲ့ကောင်တွေအကုန်ပဲကောင်းတဲ့လူတွေနေဆိုလှုပ်လို့ရမှာဘယ်မှလှုပ်လို့မရဘူးတတ္တဝါတွေရဲ့ကံအလျောက်အကုန်ဖြစ်နေတာအဲ့တော့ကိုလှုပ်ရမှာမေတ္တာပဲမေတ္တာနာနာပို့ကိုသစ္စာတွေနာနာပြုဇာနာတွေကသူ့အတူဖြစ်လိမ့်မယ်ကိုလှုပ်ရှင်တာလှုပ်မရဘူးเนาะအဲ့ဒါကြောင့်မို့ပယ်ရမယ့်တရားကဘာလဲကောဓဆိုတဲ့အမျက်ဒေါသကိုဒါပယ်လိုက်စမ်းပါတဲ့ကိုကိုရဲ့တန်တန်မှာဖြစ်ပေါ်နေတဲ့ အမျက်ဒေါသကိုဒါစောင့်ရှုတတိထနေ့စဉ်နေ့တိုင်းတခါတည်းမျက်စိအနေမှာဒေါသလေးဖြစ်လာရင်လည်းအဲ့ဒေါသလေးကိုရှုပြစ်နားနဲ့အသံနဲ့ကြားတဲ့အခါပေါ်လာရင်လည်းအဲ့ဒေါသကိုရှုပြစ်ဩတပည့်တော်တော့အဲ့လောက်တော့မရှုနိုင်သေးဘူးဖះဆိုမေတ္တာတုတ်တွေနာနာယွတ်မေတ္တာတွေနာနာပို့အဲ့ဒီကြတော့ဒေါသစိတ်တွေတိတ်မဖြစ်တော့ဘဲနဲ့နော်ဒုက္ခံတတိတဲ့ချမ်းချမ်းသာသာအိပ်ရပါတယ်နေရပါတယ်တဲ့ဘာကြောင့်လဲ ဒေါသအမျက်ကိုပယ်ရှားလိုက်လို့ပါတဲ့ဒါကြောင့်ဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေဒီလည်းပဲယနေ့နော်ဒေါသပယ်မှချမ်းသာရဆိုတဲ့တရားကောင်းစဉ်ကိုနာယူပြီးတော့ဩဒေါသကငါတို့ကအပြင်ကလူဖြစ်နေတာတကယ်တမ်းကတော့အဲ့ဒီအပြင်ကလူတည်ငါတို့ကိုအပယ်ကြအောင်လည်းမလုပ်နိုင်ဘူးတကယ်တမ်းကတော့ငါရဲ့အတွင်းတန်တာမှာရှိနေတဲ့ဒေါသတရားကသာလျှင်ငရဲကို စောက်ထိုးဆင်းအောင်အဝီစည်းကိုရောက်အောင်လုပ်နိုင်တဲ့တရားကြီးပဲတကက်ရန်သူအစ်စ်ဒီငါရဲ့အတွင်းတန်တန်တဲကဒေါသပဲလို့သိပြီးတော့ဒေါသတရားကိုပယ်ရှားနိုင်အောင် ကြည်ကြံကြောကုတ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဖျာ